ကျေးဇူးတော်ရှင်အေကမဟာပန္ဒိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးဘော်တွင်28ရက်2လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောတမာဒိဋ္ဌိ5မျိုးတရားတော်မေဃပြမစရိယကျင့်ကျင့်လိုက်တဲ့တွေ့တဲ့လူလိမ္မာမှာတော့နောက်ပြိတ္တိနေခြင်း၊အိုခြင်း၊နာခြင်း၊သေခြင်းမရှိတော့ဘူးမှန်ပါပါမေဃပြမစရိယကျင့်မကျင့်တဲ့လူမိုင်များမှာတော့တဲ့ နောက်ပရိသေအိုမှုနာမှုသေမှုတွေအလုံးစုံကုန်လာတာပဲဒါပြန်လူရိမာနဲ့လူမိုက်တီကားလို့ဆိုရင်ဖြင့်မကပြမစရိယကျင့်ကျင့်ခြင်းကြောင့်နောက်ဒုက္ခပြတ်တာလူလိမ္မာနောက်ဒုက္ခဆက်တာလူမိုက်ကောင်းပြီလေလူမိုက်နဲ့လူလိမ္မာမကပြမစရိယကျင့်ဆိုပေမဲ့လေတရားကိုကောက်လိုက်တော့မကပြမစရိယကျင့်ဆိုတာတမာဒိဋ္ဌိအလုံးမှန်ပါပါ သမာဓိဋ္ဌိဘယ်နှမျိုးရှိသလဲလို့ဆိုတာမှမသိလို့ရှိရင်လေဥပါတို့နေရာမကျသေးဘူးပေါ့ဗျာမှန်ပါပါအဲ့တော့သမာဓိဋ္ဌိကိုဝေဖန်တော့ကမ္မတက္ကတသမာဓိဋ္ဌိလို့တင့်နံပါတ်သူလည်းသမာဓိဋ္ဌိပဲဇာနာသမာဓိဋ္ဌိနှစ်နံပါတ်ပဲတဲ့ဝိပဿနာသမာဓိဋ္ဌိသုံးနံပါတ်မဂ္ဂသမာဓိဋ္ဌိဖောလသမာဓိဋ္ဌိ မာဓိဋ္ဌိဘယ်မျိုးရှိပါလဲငါမျိုးရှိတော့ဒကာဓမ္မတွေကဩသာသနာ့ဘရောသာသနာတွင်ရောနှခုစလုံးရှိတဲ့သမာဓိဋ္ဌိက ကမ္မတက္ကရသမာဓိဋ္ဌိလူတံပေကံပိဒကလသုတိဘောဂတံပတ္တိဘောဂတံပတ္တိရတာကကမ္မတက္ကရသမာဓိဋ္ဌိသာသနာတွင်လည်းရှိတာပဲသာနာဘလည်းရှိတာပဲဟုတ်ပါဘူးတင်းနံပါတ်ကတော့ ပြီးသွားရနော်မှန်ပါဗျာဇာနာသမารိတိဆိုတာကသမထလန်းကနေပိရိကလာယူပအယူပမြမပြေကိုရောက်စေတတ်တဲ့သမာဓိဋ္ဌိဝါညာပေါ့ဗျာမှန်ပါဗျာဒါကလည်းသာသနာ့ဘလည်းရှိ သာသနာ့တွင်လည်းရှိဖြစ်ပြီးဒီကလာနေတော့လမ်းကသူ့ကြည့်လိုက်ပြန်တယ်လေဤပဘုံအဤပဘုံရောက်ပါတယ်ဆိုတော့ဒုက္ခသစ္စာပြန်ရခြင်းကြောင့်သူ့လည်း သိဗေဖို့တန်ကြီးတန်တယ်လို့ဘုန်းကြီးတို့ဓမ္မတွေကအယူကြီးမယူလိုက်ပါနဲ့မှန်ပါပါအဲ့တော့နောက်ပြမယ်သုံးနံပါတ်ဥပဒနာသမာဓိဋ္ဌိမေတ္တမာဓိဋ္ဌိဖို့သမာဓိဋ္ဌိဆိုတဲ့သမာဓိဋ္ဌိ၃မျိုးသာလျှင်သာသနာ့တွင်မှသာပေါ်နိုင်တယ်ဆိုတာမှတ်ထားပါအဲ့ဒီသာနာတွင်မှ ပေါ်နိုင်တဲ့သမာဓိဋ္ဌိက ဖြင့်ပရမသမာဓိဋ္ဌိကတက္ကာဓိဋ္ဌိ ပြုတ်အောင်လုပ်နိုင်တယ်ဥပဒနာသမာဓိဋ္ဌိကမှန်ပါဗျာဥပဒနာသမာဓိဋ္ဌိကဘာကိုပြုတ်အောင်ပြအောင်လုပ်နိုင်ပါလိမ့်တက္ကရာဒိဋ္ဌိပြုတ်အောင်ပြအောင်တက္ကရာဒိဋ္ဌိပြုတ်အောင်ပြအောင်လုပ်နိုင်တဲ့အတွက်ဘုန်းကြီးတို့ဓမ္မတွေဒီလောက်သာလုပ်မယ်ဆိုရင်ဘုန်းကြီးကရောဖရာကရော အပေတော့မကြဘူးဟေးမင်းတို့ထက်တန်တရာကနေနိဗ္ဗာန်သာ သွားမယ်ဆိုတာရဲဝံသာတောင်းခံတယ်မှန်ပါဗျာအဲ့တော့ဒီထဲမှာ သူကတော့သူကျိုးပဲပြောစမ်းပါဆိုတော့ယခုဘုရားနိဗ္ဗာန်ရသည်ဘုရားဓမ္မသောတာပန်သရဂနာဂယန္တာ ဖြစ်သည်တောင်ပတ္တနာသမารိဋ္ဌိကကျုပ်ပင်နိုင်တယ်ဆိုတာဒကာဓမ္မတွေပြောပြီးပြီမှန်ပါပါကောင်းပြီဒါပြန်ဥပဒနာသမารိဋ္ဌိကသူအလုံးလုံးတဲ့အခါမှာဘယ်ပေါ်မှာအလုံးလုံးတယ်ဆိုတာလည်းမနေ့ကပြောတယ်နော်အဲ့ဒါအဲ့ဒီကပဲစပြောပြီးတော့မှ အဲတတ္တယသမာဓိဋ္ဌိပြီးတော့မှသရုပ်ထသမာဓိဋ္ဌိယနေ့တည့်ရအောင်ဥပအောင်နော်ဟုတ်လားကိုင်းဒကာဓမ္မတို့တင်းတဲ့နှစ်ကိုဖြင့်ဖြုတ်ထားပါပြီတဲ့သာနာဘာလဲဖြစ်နေလို့ဘာမှလည်းဒုက္ခဝတ်ကိုကျွတ်စေနိုင်တဲ့သဘောမျိုးအင်္ဂုတ္တဒဂရာဆရာကမပြောသည်ဖြစ်လေသောကြောင့်လည်းတကြောင်အရေးကြီးတဲ့သုံးနံပါတ်ပဲကျွတ်တို့အလုတ်ခွင်ဝင်ပြီးဒီကလာဥပါဒင်တို့အရေးကြီးမှတ်ချက်စုမှန်ပါပါ အဲ့တော့သံယုတ်တက္ကရာဆရာကဝိပဿနာသမာဓိရှိရကွာတဲ့ဝိပဿနာသမာဓိရှိတေဘုမကသင်္ခါရေအနိစ္စာရီတုဝိသောရိတေတုဟောဥပဒနာသမာဓိကတော့ဟေးတဲ့ပရိစ္ဆေသမုပ္ပါပေါ်လာတဲ့ဓမ္မတွေအနိစ္စဒုက္ခအနတ္တအစရှိနေသူသည်မြင်တဲ့တွေ့နာငါလို့ထင်မှတ်နေတဲ့သက်္ခာဒိဋ္ဌိကို သေးသေးချာချာဆင်အောင်လုပ်နိုင်တဲ့ဝိပဿနာသမာဓိရှိပဲဟေ့မှန်ပါဗျာတန်ရုပ်တဲ့ရာဆရာကနော်မှန်ပါဗျာခန္ဓာရိတုခန္ဓာဆိုင်တဲ့ဝိတောရိတေတုတက္ကရိတိကိုသုတ်တင်ပြီး၍သုတ်တင်ပြီးရှိတော့သူကဖြင့်ဩနှိစ္စဒုက္ခအနတ္တလို့တခုသောတရားပေါ်လာလို့ပရိစ္ဆေသမုပ္ပါစပေါ်လာတာတွေရှုနိုင်ရှုနိုင်အလယ်မှာပေါ်လာတာရှုနိုင်ရှုနိုင်အာဆုံးကပဲရှုနိုင်ရှုနိုင် ရှုကျင်တာရှုပါတဲ့ဒကာဓမ္မတို့အနိစ္စဖြစ်ပျက်ကို မြင်ကြလို့ရှိရင်ဖြင့်ဘယ်နည်းနဲ့မဆိုမနေ့ကပြောတဲ့အတိုင်းတက္ကာဒိဋ္ဌိသတ္တရာဒိဋ္ဌိဥစ္စေရာဒိဋ္ဌိရှင်းပါတယ်လင်းပါတယ်ကြွားပါတယ်ဒီညာကနော်မှန်ပါဗျာဒါပြန်ဥပဒနာသမာဓိဒိဋ္ဌိဒိဋ္ဌိသုံးမျိုးကိုစင်ကြယ်စေနိုင်တယ်လို့မှတ်လိုက်တာမှန်ပါဗျာဝိပဿနာသမာဓိဒိဋ္ဌိဒီဘာကို စင်ကြယ်စေနိုင်တော့ အေးတက္ကာယဒိဋ္ဌိသတ္တရဒိဋ္ဌိဥစ္စေရဒိဋ္ဌိဒီဒိဋ္ဌိ၃မျိုးကိုစင်ကြယ်စေနိုင်သောကြောင့်ဥပအောင်တို့ခေမောင်တို့အော်သူအရေးကြီးဆုံးပါလားဆိုတာပေါ်လာမှန်ပါပါမက်ကမတ္တမာဒိဋ္ဌိဆိုတဲ့သရုပ်ထာချက်ကတော့ကိုရတဲ့တော့အလွယ်လေးသူများရှင်းမိတဲ့ဥစ္စာသူကဝန်းထိုင်တာဗျသူကတော့အရေးကြီးတာမဟုတ်ဘူး မှန်ပါဟောဥပဒနာသမာဓိကရှင်းလင်းပြီးသက္ကာရိတိရှင်းလင်းပြီးတော့သူကနေပြီးဒီကာလအင်းထက်ထက်မြင့်မြင့်ဉာဏ်ဝင်လာပြီးနိဗ္ဗာန်မြင်ပြီးဝင်လာတဲ့တရားပါမှန်ပါဒါကြောင့်ဒကာရမတို့သုံးနံပါတ်ဟာအရေးကြီးဆုံးအချက်လို့သေသေးချာချာမှတ်ပါမှန်ပါဘယ်ဟာအရေးကြီးဆုံးချက်လဲဟောသုံးနံပါတ်ဘာဒိဋ္ဌိပါလဲဝိပဿနာရှုတဲ့အလုံး ဝိပဿနာရှုတဲ့အလုပ်ဆိုတာဒကာဓမ္မတို့တရားမှတ်မနေနဲ့တဲ့ခမည်းတော်သဏ္ဍာန်မှာ ပေါ်လာတဲ့ဝေဒနာဖြစ်စေစိတ်ဖြစ်စေပေါ်ခြင်းလားပေါ်လာပါစေစားခြင်းနဲ့စိတ်ကလေးပေါ်ခြင်းလဲပေါ်ပါစေအိတ်ခြင်းနဲ့စိတ်ကလေးပေါ်ခြင်းပေါ်ပါစေငိုက်ခြင်းနဲ့စိတ်ကလေးပေါ်ခြင်းပေါ်ပါစေပြန်လွန်တဲ့စိတ်ပေါ်ခြင်းပေါ်ပါစေပေါ်တာကိုနောက်ကနေပြီးဒီကာလဒီဓမ္မလေးဟာဖြစ်ပြီးပြတဲ့အိဋ္ဌပါလားလို့ရှုပြောင်းတာရှု ဒါဥပဒနာဖြစ်တာပဲဆိုတာသေချာမှတ်ပါမှန်ပါပါဘယ်စိတ်လာလာဖြစ်ပြမြန်ဖြစ်ပြီးပြက်တာကိုသာလျှင်ဒကာဓမ္မတွေညာဥတဲ့ပေးမယ်ဆိုလို့ရှိရင်ဒါဥပဒနာသမာဓိရှိဧကံဖြစ်တယ်လို့မှတ်ပါမှန်ပါပါရှင်းပြီနော်ရှင်းပါပြီဘယ်စိတ်ကယ်လို့ဆိုစရာမလိုပါဘူးလိုပါပါဘယ်စိတ်ကယ်လို့ဆိုစရာမလိုပါဘူးတရားဓမ္မတို့ပေါ်ရာကိုသာလည်းဖမ်းရှုပါပေါ်ရာပရိစ္ဆသမုပ္ပါပဲပရိစ္ဆသမုပ္ပါဆိုတာခန္ဓာပဲ ခန္ဓာဆိုတာဒီကားလို့ဆိုရင်ဖြင့်ဒီဖြစ်ပြီးပြက်မလို့ပေါ်လာတဲ့တရားမှတပါတခြားသောတရားမဟုတ်ပါဘူးမှန်ပါပါဒါဖြင့်ဒကာဓမ္မတို့ခမရတို့သာနာမပေါ်ဝင်နေလဲသိကြမှာပဲမှန်ပါပါစိတ်တွေမပေါ်ပဲနေသိပါပါအတိုင်းပေါ်လာတဲ့စိတ်ကို နောက်ကနေဥပဒနာသမာဓိနဲ့ရှုပေးပါမှန်ပါပါရှုလိုက်တဲ့နေ့တစ်ပြိုင်တည်းထဲဒကာဓမ္မတို့ခမရတို့ကတော့အနိစ္စမြင်တယ်လို့ဆိုကြလိမ့်မှန်ပါပါ မငင်းပါဘူးတဲ့ဆရာဘုန်းကြီးကတရားဓမ္မတွေပြောတယ်တဲ့ဟောသူတို့ဖြစ်ပြီးပြတ်တာမြင်ရတာအနိစ္စမြင်တာပဲမှန်ပါတယ်အနိစ္စမြင်တာဒီတရားဓမ္မတို့အပယ်လေးပါးသွားစေတတ်တဲ့ဒိဋ္ဌိသေးတာလို့ပြောလိုက်လို့ရှိရင်ပြီးတာမှန်ပါဗျာတပည့်ကြရပါပါဖြစ်ပြီးပြတ်တာမြင်လိုက်တာအနိစ္စမြင်တယ်ဆိုတော့မှန်တာပဲရှင်းပြီနော်အနိစ္စမြင်တယ်ဆိုတော့မှန်တာပဲအင်းဖြစ်တာလေးကလည်း ပြက်သွားတာမြင်လိုက်တော့ဒကာဓမ္မတို့နာလည်းမဟုတ်ငါဥစ္စာလည်းမဟုတ်လို့ပျက်စီးတာပဲဓမ္မလေးသဘောတိုင်ဖြစ်လာတာဓမ္မလေးပြက်သွားတာဆိုဖြင့်ငါငါဥစ္စာဆိုတဲ့သက်္ကာရိတိကလာသေးလားမလာပါဘူးအဲ့ဒါမလာတာထောက်လိုက်တော့ဩဖြစ်ပြမြင်တာဒီဒိဋ္ဌိစင်အောင်ဒိဋ္ဌိသနေတာပါလားလို့ထူးထူးလဲလဲပဲမှတ်လိုက်ပါမှန်ပါဘူးဖြစ်ပြမြင်တာဘာပါလဲဒိဋ္ဌိသ ဖြစ်ပြမြင်တာဒီဒိဋ္ဌိသတ်နေတာဟာဧကံရှင်စစ်တကယ်ဖြစ်ပါတယ်လို့ဆိုတာတန်ဥဒေရာဆရာကဥပဒနာမသမာဓိဋ္ဌိတေဝမသင်္ခါရေအနိစ္စရိဝတေနခန္ဓာရီတုဝိသောရိတေတုခန္ဓာရီတုအနိစ္စခန္ဓာဆိုင်တဲ့ဝိသောရိတေတုငါငါထင်ရသက္ကာရိတရားရုပ်ကိုပယ်နှုတ်ပြီး၍ဒါကသက္ကာရိပယ်နှုတ်နေတာတဲ့ဖြစ်ဖြစ်ရှုတာဘာလို့ကြတာလဲသက္ကာရိပယ်နှုတ်နေတာပါဗျာ အဲဖြစ်ဖြစ်ရှုတာဘာလို့တာလဲအဲဒကာရမတွေရှင်းတော့ကတော့အနိစ္စမြင်အောင်ရှုတာလို့ပြောကြနော်မှန်ပါတယ်တဲ့အနိစ္စမြင်အောင်ရှုတယ်ဆိုတာလည်းမမှားပါဘူးဒါဆိုအကျိုးပါပြီးသရုံလို့မဲလိုက်တော့မှအပယ်သွားစေတဲ့တက္ကာဒိဋ္ဌိပြုတ်ပါတယ်ဖရာလို့ခင်ဗျားတို့ရှောက်ရတော့မယ်မှန်ပါဘူးဒါကြောင့်ဘုန်းကြီးတို့ဒကာရမတွေဒီဖြစ်ပြမြင်ပြီးသေသွားစမ်းပါလို့ပြောလိုက်တယ်မှန်ပါဘူး ဖြစ်ဖြစ်အဆုံးမရောက်ခြင်းနေနေပါစီခန္ဓာကိုယ်မှာဥပ္ပစေတကဥပ္ပကရကကံတွေကဝင်လာပြီးဖြတ်လိုက်လို့ဥပအောင်နော်အပေတော့စိတ်ချရတယ်မှန်ပါပါဘာဖြစ်လို့ပဲစိတ်ချရသရုံးလို့မေးလို့ရှင်းပြန်တက္ကရာဒိဋ္ဌိကပြုတ်မှန်ပါပါတက္ကရာဒိဋ္ဌိကပြုတ်နေတယ်ဖြစ်တာမြင်ဖြင့်တက္ကရာဒိဋ္ဌိဖြစ်တာမြင်ဖြင့်ဥစ္စေတဒိဋ္ဌိပြုတ်တယ်လို့မနေ့ကပြောခဲ့မှန်ပါပါ ပြတ္တမြင်ဖြင့်သက္ကာရဋ္ဌိနဲ့ဥစေရာရဋ္ဌိပြုတ်တယ်လို့ဆိုတာလည်းမပြောခဲ့ဘူးလားပြောပါဘူးအဲ့ဒါကြောင့်ဒကာရမတို့မူလာယင်းဒိဋ္ဌိတွေကမပြုတ်လားပြုတ်ပါဗျာအဲ့ဒါကြောင့်တန်ရုတ်တေကရာဆရာကဆိုတာခန္ဓာအစရှိသည်တို့ကိုတဲ့ဝိသောရိတေတုသက္ကာရဒိဋ္ဌိကိုသုတ်ပင်ပြီးသည်ရှိတော်သူကဝိပဿနာသမားတွေက သက္ကာရဒိဋ္ဌိသုတ်ပင်တာမှန်ပါပါ ဒုက္ခမဘာတယ်တော့သက္ကာရိသုတ်တင်တာပါဗျာ။အော်သက္ကာရိရှိသုတ်တင် ရှင်းလင်းတဲ့တရားလို့ဆိုသဖြင့်အာလုံးတရားနာလာကြတယ်ဒကာဓမ္မတွေကဩအပယ်လေးပါးတကားပိတ်တယ်ဒီကစတာကိုဝိပဿနာရှုတာကဖြစ်ပြမြင်တာကစတာကိုလို့ဆိုတာသေးသေးချာချာမှတ်ပါမှန်ပါဗျာရှင်းပြီနော်ရှင်းပါပြီအပယ်လေးပါးတကားပိတ်တာဒီဘက်ကစပါလိမ့်ဖြစ်ပြမြင်တာအစ ဖြစ်ပြမြင်တော့ဘာကျေစုခံစားရသလဲလို့မေးထုတ်ရင်ဘယ်နဲ့ဖြေကြမလဲဒါပြန်သက္ကာရိဋ္ဌိဖြုတ်ပြုတ်သွားတယ်ဆိုသဖြင့်ဘုရားကလည်းယင်ဝလန်စုအကောင်းမိလောင်လာတဲ့သက္ကာရအရင်ဖြုတ်ရမယ်ဆိုတော့အရေးကြီးအရေးကြီးအပယ်သွားရတဲ့တရားဖြစ်နေလို့ဥက္ကမုံဖြုတ်တာမဟုတ်လားမှန်ပါပါအဲ့တော့သူဖြုတ်နေတဲ့အလုပ်ကိုသူတို့ကသေသေးချာချာဖြုတ်ပြီးသားဖြစ်နေတော့ အင်းမညံမရဥပဒနာမဲ့နဲ့ပဲသေသွားစမ်းပါလောကုတ္တရာမဲ့မရောက်ချင်နေပါအပယ်လေးပါတော့မရောက်ပါဘူးမှန်ပါပါဒုတိယဘဝလည်းသေသေးချာချာသောတပတိမဲ့ရမယ်ဆိုတာကိုလည်းအင်္ဂုတ္ထုကတာဝန်ခံသောကြောင့်အင်္ဂုတ္ထုဆရာဘုရားတည့်ရဟောတာဖြစ်လေသောကြောင့်ဥပအောင်သိချရတယ်မှန်ပါပါဒါပြန်ဥပဒနာသမာဓိရှိကိုသာမဖြစ်ပြအောင်လုပ်မှန်ပါပါရှင်းပြီနော်ရှင်းပါပါဘာလို့ကြမလဲ ဝိပဿနာသမာဓိဋ္ဌိမဖြစ်ဖြစ်အောင်လုပ်ရမယ်ဆိုတဲ့ဥစ္စာဒီတက္ကာဓိဋ္ဌိမပြုတ်ပြုတ်အောင်ဖြုတ်ရမယ်ဆိုတာနဲ့ဥက္ကမဘာထုထုပါပါဗျာဓမ္မတို့ဥပဒနာသမာဓိဋ္ဌိမဖြစ်ဖြစ်အောင်ရှုရမယ်ဆိုတဲ့ဥစ္စာတက္ကာဓိဋ္ဌိမပြုတ်ပြုတ်အောင်ဖြုတ်ရမယ်ဆိုတဲ့စကားနဲ့ဘာမှမထုဘူးထုပါပါရှင်းညရှင်းပါအဲ့ဒါကြောင့်သာသနာ့ရင်းတရားလည်းဖြစ်တယ်ကျွတ်တို့ သေးသေးဖြာဖြာစဉ်းစားကြည့်ပါတဲ့တလောကလုံးကျွတ်တို့မှာအပေကိုဘုရားကဟောခဲ့တန်မြန်နောက်တန်ကြရာတို့သည်အမြဲထည်အမြဲနေရဘယ်နေရာတုံးလို့မေးတော့ဆရာဘုန်းကြီးလွန်ခဲ့တဲ့ဆံငယ်လောက်ကပြောခဲ့တုန်းကအပေလေးပါလို့ပြောခဲ့မှန်ပါဗျာတရားဓမ္မတွေအမြဲတည်းရပါပါလိမ့်မှန်ပါဗျာဒါဖြင့်သက္ကာဒိဋ္ဌိကြောင့်ကြတာပဲဗျာမှန်ပါဗျာဘယ်လေးပါးကြီးနေခဲ့ရတာဘယ်နဲ့ကြောင့်သက္ကာဒိဋ္ဌိကြောင့် တက္ကအရိယံကြတာဆိုသဖြင့်ဘုက္ကမောင်တို့စဉ်းစားပြီတော့နော်ဘယ်တော့မှမဖြုတ်ဘူးဆိုတာမသိကြပြီသိကြပါဘူးဥပအောင်ပဲနဲ့လားသိကြပါဘူးဘယ်တော့မှမဖြုတ်ဘူးဆိုတာသိကြပါတယ်ဘယ်တော့မှဥပဒနာလို့မလုပ်ဘူးဆိုရင်ရောသိကြပါတယ်သိကြပါတယ်ဓမ္မဘယ်တော့မှဥပဒနာလို့မလုပ်ဘူးဆိုရလဲသိကြပါတယ် အဲ့ဒါကြောင့်အပယ်လေးပါးကျွတ်တို့အမြင်နေရအင်္ဂေဟာကြီးပဲလို့ဓမ္မပဒထေရဆရာကဖွင့်လိုက်ပါတယ်အဲ့ဒါကြောင့်ခမည်းတော်တက္ကရာတွေဒီမပြုတ်သေးပဲနဲ့ဒကာဓမ္မတွေဒီအေးအေးနေခြင်းဖြင့်လုံးဝမရှိလို့ဆုံးဖြတ်ချက်ချပါမှန်ပါဗျာတက္ကရာတွေမပြုတ်ပဲနဲ့အေးအေးနေခြင်းအဲ့ဒါကြောင့်ခမရတို့အယံနေဝဲရတာခင်မှုသမီးခင်မှုဆွေခင်မှုမျိုးခင်မှုကိစ္စတွေအသာလျှော့ထားစမ်းပါမှန်ပါပါ ဒီသက်္ကာရီအရင်ဖြုတ်လို့ရှင်ပါမှန်ပါဘူးတပည့်ကြတပါပါသာသမီရှင်မညာရကတွေကိစ္စအလုပ်ကိုမလွဲတာတာတွေမလွဲတာဘူးပြောမနေနဲ့မလွဲတာတာကသက်္ကာရီတိဖြုတ်ဖို့ရအလုပ်ဟာမလွဲတာတဲ့အလုပ်မှန်ပါဘူးရှင်းမလားရှင်းပါဘူးဟိုဟာတွေလွဲတာတယ်မုံတာပဲရှိတယ်မှန်ပါဘူးသားရှင်မသွားရင်သားကမုံမယ်သမီးရှင်မသွားရင်သမီးကမုံမယ်မုံတာပဲရှိတယ်အပေတော့မရောက်ဘူးမှန်ပါဘူးသက်္ကာရီတိဖြစ်ပျက်ကိုမမြင်လို့ တက္ကရီမပြုတ်ခဲ့တော့ဒကာဓမ္မတို့မုံတာတဲ့ဆိုးတယ်နော်မုံတာရေးမကြည့်ပါနဲ့ပဲကြမှာရေးကြည့်ပါတက္ကရီရှိတဲ့ပုဂ္ဂိုလ်များသည်တဲ့ယတ္တိုင်မုဂ္ဂမာသပမာဏပါသနဲ့ခရာဥရကေပုတ္တမာနာ ဥရကေပဋိတမာနာဗုဒ္ဓမာနာနာမနတ္ထိအင်္ဂုတ္တတက္ကရာဆရာကဆိုသောကြောင့်တက္ကရာတွေရှိတဲ့ပုဂ္ဂိုလ်များဟာကွာတဲ့ကြောက်ခဲလေးရေတဲ့ချလိုက်တယ်လို့ဘယ်တော့ပေါ်လိမ့်မယ်လို့ငါဖျားမဟုတ်ဘူးကွာတဘောကြအဲ့တော့သားမုံနာသမီးမုံနာပစ္စည်းမရတာရေးမကြည့်ပါနဲ့ကိုမြုပ်သွားလို့မပေါ်မှဆိုရင်ပါမှန်ပါဘူးရှင်းမလားရှင်းပါပြီကိုမြုပ်သွားလို့မပေါ်မှဆိုရင်အဲခင်ဗျားတို့က ယခုမှတွေ့တဲ့သားယခုမှတွေ့တဲ့သမီးယခုမှတွေ့တဲ့ရှင်မျိုးယခုမှတွေ့တဲ့အိမ်ကြီးချင်းယခုမှရတဲ့ပစ္စည်းလေးကိုခမရတို့ကရေးစည်းထားပြီးဒီကလည်းနေရပါတယ်ကိုကိုတနာတဲ့စိတ်ကတော့မပါမှန်ပါပါသူတစ်ပါးငဲ့ပြီးငါတော့အပေရောက်ပြီစီတော့ဒီလေးပဲရောက်နေတယ်ရောက်ပါဘူးမရောက်ဘူးလားရောက်ပါဘူးအဲ့တော့ခင်ဗျားတို့ဒီမသိတဲ့အထက်မှာသိုးရတာပိုးနေသေးတယ်မှန်ပါပါ ဘောကြလားမသိတယ်ထဲမှာဆိုးရတာပုံနေသေးတယ်ဆိုတာအရွယ်တွေလည်းကြည့်ကြစမ်းပါဦးအရွယ်တွေလည်းကြည့်ကြစမ်းပါဦးဆိုလို့ရှိရင်လွန်ကျင်းမြင့်ကုန်ပြီသုတ်တံမျက်စောင်းထုတ်ကုန်ပြီဆိုရင်ကလွဲပါမလွဲပါဘူးအဲ့တော့ရေးကြည့်ရမှာကဘုရားကယင်ဝလန်စုအကောင်းမီလောင်ကြတဲ့ဥက္ကမောင်တက္ကရာဖြုတ်ဖို့ရေးကြည့်တာဇန်ယုတ်ပါဠိတော့မဟုတ်ဘူးလားအဲ့ဒါ ဒါကိုလောက်ပါတက်ကဖြုတ်ပါဆိုတော့ဘယ်နဲ့ဖြုတ်ရမှာတုံးလို့ပြီးတော့ဟိုဖြစ်ပြက်ရှိမှပြုတ်မှာမှန်ပါပါပေါ်လာတဲ့စိတ်ကလေးကိုဖြစ်ပြက်ရှိမှဖြစ်ပြက်ရှိမှပြုတ်မှာဒကာရမတို့ရဖြစ်ပြက်မှမရှိလို့ရှိရင်တော့မပြုတ်ပါဘူးခင်ဗျားတို့ယုံနံခွဲရမင်းနဲ့ဟာတော့တင်ညာပြုတ်လို့ခေါ်တယ်ယုံနဲ့နာခွဲရုံလေးကဘာပါလဲအင်းဒါကပညာပြုတ်ဥပါရင်ရမှန်ပါပါ ဒါကပညာနဲ့ကိုဖြုတ်တာဝိပဿနာပညာနဲ့ဖြုတ်တာဝါဝိပဿနာသမာဓိဋ္ဌိနဲ့ဖြုတ်တယ်မှန်ပါဘူးရှင်းမလားရှင်းပါဘူးအဲ့တော့ဂရမတို့ကိုယ့်ရဲ့ကိုသိကြပါဗလားဒီတလောကလုံးကျတို့ဖရာဆူဆူနဲ့လွဲခဲ့တာလေအပင်ငရဲနေခဲ့ရလို့ပဲလို့ပဲဆိုရင်လည်းလွဲပါလွဲပါဗျာအင်းပင်ငရဲဘ누구ကရောက်အောင်ပို့ထားပါလိမ့် ဘောကျဒါဖြင့်သူမပြုတ်တဲ့ကာလပတ်လုံးဘယ်ဖျားနဲ့မဆိုလွဲဖို့ရသေချာပြီးသားကြီးမှားမှန်ပါပါရှင်းမလားရှင်းပါဘယ်ဖျားနဲ့လွဲဖို့ရသည်တို့များဘယ်လိုဆုတောင်းဆုတောင်းခင်ဗျားတို့တောင်းမြင်တော့တောင်းတက်ကမပြုတ်လွဲရမှန်ပါပါရှင်းမလားရှင်းပါပါဆုတောင်းနဲ့သမင်ညနဲ့တကယ်ချမဲ့တက္ကရာရီတွေအပယ်ပို့ထားမှနဲ့ဆိုတော့သုတော်သမင်ညနဲ့တကယ်ပို့မဲ့တရားနဲ့ဘုရုအတီးပြုကြ တကယ်ပို့တကယ်ပို့မယ်တရားဒီပြုရမယ်လို့ဥဆိုင်ရင်တော့မှတ်ရလိမ့်မယ်ရှင်းကြရှင်းပါအဲ့တော့ခင်ဗျားတို့ကဆုတောင်းထားတာပဲကြုတ်တော့အင်းဘုရားတက်တွေ့ဖို့ရာရှေးဥစွာဖူးဖို့ရာရှေးဥစွာလှူဖို့ရာအိုးမတွေ့ဘူးမတွေ့ဘူးစိတ်တချဘာလဲလို့မတွေ့တော့ဆိုမတွေ့နိုင်တဲ့တရားက မတွေ့အောင်လို့ပို့ထားမဲ့တရားကကျွတ်တို့ဖြုတ်မှဖြုတ်ပဲမှန်ပါဘူးဘယ်လိုပါလဲအဲသက္ကာရိတိကအပေလေးပါးကြီးပို့ထားမှန်ပါဘူးရှင်းမလားရှင်းပါဒါကြောင့်ဘုရားဘုံဘလောက်ပွင့်သွားပလဲဥဝါယီမင်းပါဘူးခင်္ကာထဲမှာသဲနဲ့မြတ်မှန်ပါဘူးနော်မှန်ပါဘူးဘာကြောင့်မတွေ့ပါလဲမလို့ဘုရားများဘာလောက်ထားပါလဲမလို့သက္ကာရိသက္ကာရိကဘယ်ပို့ထားဒါဖြင့်ဒကာရမတို့နောက်ဘုရားတွေလည်း ခင်းလာပါလို့သဲစုမကပဲပွန်ဦးမှာပဲဥပအောင်ညာသူမပြုတ်ရင်ပို့ထားအောင်မှာပဲရှင်းမလားရှင်းပါဘူးသူမပြုတ်ရင်ပို့ထားအောင်မှာပဲဆိုသဖြင့်ဥတုတော်တို့အထူးရေးမကြည့်ဘူးလားကြည့်ပါဘူးဒါကြောင့်ခင်ဗျားတို့အိမ်မီလောင်ညင်လောင်ကောင်းမီလောင်ညင်လောင်ဟုတ်လားအဝတ်မီလောင်ညင်အဲ့ဒါမငြိမ့်ရင်နေတက္ကရာကိုရေးထုတ်လိုက်ပါမှန်ပါဘူးဒါကြောင့်ဘုရားကရေးကြည့်တာကိုရေးကြည့်တယ်လို့ဟောတယ်မှန်ပါဘူး အဲ့ဒါပဲပါဠိတော်မှာလာတဲ့တော့ဆိုတော့ဥသက္ကာရီဒီကွာတဲ့ပညာယပရိဟိနေနပတ္တလောကံတရေကနိဝိဒနာမဣပတမေဣဒံသစ္ဆန္တိဝုစတိသုတ်တန်နိဗ္ဗာပါဠိတော်မှာပညာကင်းပြီဝိပဿနာပညာကင်းခဲ့တဲ့တဲ့ကွာတဲ့တတန်နေရာလုံးအပေကြီးနေခဲ့ရဟိငါငါဒိဋ္ဌိမပြုတ်တဲ့အတွက်အပေလေးပါးကြီးနေခဲ့ရဟိလို့ဘုရားကဘုရားဖြစ်တော်ဟောရှာတယ်မှန်ပါဗျာဒါရင်ဒကာရမတို့ ဒီဒီကပြောရင်ဥပဒနာရှုရင်ရှုရှုရင်ပြုတ်တာပဲမှန်ပါပါဒီဒီကမှမလုပ်တော့ဘူးဆိုလို့ရှိရင်ခင်ဗျားတို့ထိတဲ့ကိုရှုနေတော့ရှာမတွေ့တော့မှန်ပါပါသဘောကျအဲ့တော့ဘာကိစ္စသမီးကိစ္စဆွေကိစ္စမျိုးကိစ္စဘေးချိတ်ပါကိုရေးရေးသကြီးလှုပ်လိုက်ပါလို့ဆိုတော့တိုက်တွန်းတယ်မှန်ပါပါစားဖို့တောက်ဖို့နေဖို့ထိုင်ဖို့ထိုင်ဖို့အလုံးစုံအကုန်မပြည့်စုံတာအရေးမကြီးပါနဲ့ဥပအောင်ရမှန်ပါပါ အပယ်မျိုးစေ့ဝန်းနဲ့ရှိနေတာကို မရှိအောင်လုပ်ဖို့ရအရေးမကြီးဘူးကြီးပါပါအပယ်မျိုးစေ့ဝန်းနဲ့ရှိနေတာဒီဘယ်လိုပါလဲအဲတက္ကရာဒိဋ္ဌိဆိုတော့သူတစ်ခုရှိရင်ဥပါရင်ရေဒွါသတိဒိဋ္ဌိရောဥပိ္ပဇာမာနတက္ကရာဒိဋ္ဌိပမှုခေနေဝဥပိ္ပဇန္တိ 60ပါးသောဒိဋ္ဌိတွေကသူရှိလို့အကုန်ဒိဋ္ဌိတွေအကုန်ဖြစ်နေမှန်ပါပါဘယ်ဘလောက်ကြောက်စရာကောင်းတော့မှန်ပါပါဥက္ကမောင်ရေ60ပါးသောဒိဋ္ဌိအယူမှားတွေကလေမှန်ပါပါတက္ကရာဒိဋ္ဌိကပွားလာတာမှန်ပါပါဒါဖြင့်ဒကာဓမ္မတို့တသံရာလုံးမှာကျွတ်တို့ဒီကားလဲဆိုလို့ရှိရင်ဒီဒိဋ္ဌိဖို့ချက်ကြောင့်ကံကဝါလူသဲစုမကဖရာတွေနဲ့လဲလွဲရတရားတွေနဲ့လဲလွဲရဟုတ်လားမှန်ပါပါဘာနဲ့ဒီမြင်နေရတော့ဆိုတော့ ဒုက္ခပြီးဒုက္ခသာဆက်နေခဲ့ရတယ်လို့ဆိုလို့ရှိရင်လားမှန်ပဲလို့ဆိုမဲ့ချမှန်ပါဗျာရှင်းမလားရှင်းပါဗျာအဲဒါဖြင့်ဒီဘုရားမှာခင်ဗျားတို့အခုဘုန်းကြီးပြောတဲ့အတိုင်းပရိစ္ဆေသမစပေါ်တဲ့ခန္ဓာပရိစ္ဆေသမုပ္ပါကိုဖြစ်ပြီးပြက်တဲ့သဘောခန္ဓာပရိစ္ဆေသမုပ္ပါလို့လည်းသိရမယ်မှန်ပါဗျာခန္ဓာပရိစ္ဆေသမုပ္ပါလို့သိရမယ်ဆိုတဲ့စကားကတခြားကြောင့်ဥပပြောတယ်လို့အောင်းမင်းနေနဲ့ပုဂ္ဂိုလ်တ attva ပေါ်လာမှဆိုလို့မှန်ပါဗျာဥပအောင်ပဲအကျုံးငါ ပုဂ္ဂိုလ်သတ္တဝါမှာရှိပါဗျာအခုပေါ်လာတဲ့ဥမာမဲသောတင်္ခာပရိစ္ဆသရိစ္ဆသောတဝိညာဏံကြာစိတ်ကလေးကြာစိတ်ကလေးကပရိစ္ဆသမုပ္ပါအစဟိဆိုတော့အဲ့ဒီပရိစ္ဆသမုပ္ပါအစကိုတရားဓမ္မတွေကသိပါမှာအော်ဒါပရိစ္ဆသမုပ္ပါတရားလေးပါလားတပည့်ကြမှန်ပါဒီကငါလားသူလားဆိုတာလေးကပျောက်သွားမှန်ပါအဲ့ဒီမှာအစကတည်းကညာနဲ့ပျောက်ပြီးဒီကလာသွားတော့ငါလားသူလားလို့လဲငါကလည်းမထင်တဲ့အထဲမှာမှသူကနေပြီးဒီကလာ ပြက်ပြက်ပြက်ပြက်ပြီးပြလိုက်ပြန်တော့မပြုတ်ဖဲခံနိုင်မှာမခံနိုင်ပါဘူးတပည့်ကြလားငါကလည်းဓမ္မပေါ်တယ်နောက်ကြတော့ဓမ္မပဲအနိစ္စရောက်တယ်ဆိုတော့ဓမ္မပေါ်ရေးဓမ္မအနိစ္စရောက်တယ်ဆိုတော့ဘယ်မလို့မြငါငေါ့ဆာလာသေးမလားပါဘူးဗျာသဘောကျအဲ့ဒါကြောင့်ဓမ္မတို့ဥပဒနာရှုမှုအလုံးမှတပါးသာသနာတွင်လုပ်ဒီကားလို့ဆိုလို့ရှိရင်ဖြင့်တဲ့အရေးကြီးထားမယ်အလုပ်ဟာသူပဲမှန်ပါပါဗျာ ကိုင်းတာဖြင့်သက္ကာရိတိဖြုတ်ပြီးဒီကလာသွားတဲ့ခါကြလို့ရှင်ဟော သုံးနံပါတ်ဥပဒနာသမာဓိဋ္ဌိဟာတို့ဥပဒနာရှုရမယ်ရှုရမယ်ဆိုတော့ဥဇံရေသက္ကာရိတိဖြုတ်နေတာမှန်ပါဗျာရှင်းမလားရှင်းပါဗျာဘာလုပ်နေတာဟောသက္ကာရိတိဖြုတ်နေတာဆိုတာဒကာတိတို့ကိုမြတ်ရှိတဲ့ရှင်းနပ်ပါရှင်းပါဗျာကောင်းပြီဒါဖြင့်ဒီလောက်ကမလုံးမဖြစ်တဲ့အလုပ်ထဲထားပြောင်ထားကြပါ မှန်ပါဗျာဘယ်လိုဆုံးမပါလဲမလုံးမဖြစ်တဲ့လောက်တဲ့ဒါပြောင်းထားပါသမင်းဟိုနှစ်ထစားမှဥစ္စာတစ်ထထဲစားပါကိစ္စမရှိဘူးမှန်ပါဗျာဟုတ်လားမှန်ပါဗျာအင်းအိမ်တွေဘာတွေမဟုတ်မလုံးလို့အဲရှိပါစီကိစ္စမရှိဘူးဒါအပင်မရောက်နိုင်ဘူးမှန်ပါဗျာမိုးစုံပြင်ဘိုးမရှိဘူးမှန်ပါဗျာဒီသူမဖြုတ်လိုက်ရင်တော့ဖြင့်အပယ်ရောက်မယ်ဆိုတော့ခမည်းတော်ကဒါသေးသေးကိုယ်ကိုမှတ်နေပါနဲ့အကုသိုလ်ဖူသွေး ရေတော့မြစ်ပါမှန်ပါပါကဲဒါဖြင့်ခင်ဗျားတို့နည်းနည်းလေးရှင်းအောင်ပြောပြပါမယ်တရားဓမ္မတွေဘာလေးရှာတာဘုရုဖို့ရှာတာတော့ငါ့ဖို့ပေါ့သူကလာတာကြီးပဲမှန်ပါပါဘယ်နဲ့လဲမှန်ပါပါငါ့ဖို့ငါ့ဖို့တော့ဘာတော့ငါသမီးငါသားရှာဖို့ဆိုတော့မတနာပဲလေမှန်ပါပါငါ့ဖို့ဆိုတော့ဒိဋ္ဌိငါသမီးငါသားရှာဖို့ဆိုတော့တဏှာဒါရင်ဘုရုကမူတဲလာတာဒိဋ္ဌိပါ ဒိဋ္ဌိကမူတဲလာတာထောက်လိုက်တဲ့ဖြင့်ဩတို့အမောဆိုင်နေတာလဲသူတတ္တိပါတနေ့မှမနာဘူးတရားဓမ္မတွေအယောင်နဲ့အဝယ်နဲ့နေလိုက်ကြတာအမောကိုဆိုင်နေမှန်ပါဘူးကိုချင်းစိုးတွေလည်းတိုးလာပြီမှန်ပါဘူးအင်းဒုလပါတဲ့တွေလည်းစွဲကုန်ကြပြီမှန်ပါဘူးဘယ်နဲ့ကြောင့်ဒါဒီအစွဲခံပြီးတဲ့ကာလဒီတဲ့ကြီးပဲတနေ့ဆိုလည်းဒီတဲ့နှစ်ဖြင်လည်းဒီတဲ့သဘက်ခါလည်းဒီတဲ့ဘာပြည့်နေတာတုံးဆိုလို့ငါရှိနေလို့ငါဥစ္စာဖြစ်ဖို့လုံးမှန်ပါဘူး ဘယ်နဲ့ဖြေကြငါရှိနေတော့ငါဥစ္စာဖြစ်ဖို့လုပ်နေရတော့ငါဆိုတဲ့ဒိဋ္ဌိမပြုတ်ရင်ငါဥစ္စာဆိုတဲ့ရှာမှုကလျှော့တော့မှာမဟုတ်ပါဘူးလျှော့ပါဗျာသဘောပါဒါဖြင့်ဘုန်းကြီးတွေကဓမ္မတွေဩဒီဒီတဲ့မှာစေကျုမျိုးမျိုးတဲ့မှာထိုင်ပြီးဒီကလာနေကြရောင်းရဝယ်ကြတာတွေသွားပြီးကြည့်တော့ ပရိစိတ်နေလဲအလကားပဲမှန်ပါပါသဘောကျလားပရိစိတ်နေတာလဲဘာရောဆိုလို့ရှိရင်မင်းဈေးခေါ်နေတာသူဥစ္စာဘာမှမဟုတ်ဘူးမှန်ပါပါရှင်းပြီလားအဲ့ဒါတွေကကုသိုလ်ဖြစ်တယ်လဲတင်းနေတယ်တဏှာနဲ့စိတ်နေတဲ့ပရိဥပါရင်ရမှန်ပါပါအဲ့ဒါတွေထောက်ပြီးဒီကလာကြည့်တဲ့အခါကျဒကာဓမ္မတို့ဘယ်ကျွန်းအိုငှဖို့ဖြစ်အောင်လုပ်တာပဲမှန်ပါပါရှင်းမလားရှင်းပါဘူးဒါပြန်ဒကာဓမ္မတို့အလုံးစုံကုန်ဒီကားလို့ဆိုလို့ရှိရင်ဘုရားတရားသံဃာတွေကိုးကွယ်တာတောင်မှ အင်းဘုရားကိုယ်ွယ်တရားကိုယ်ွယ်တန်ခါကိုယ်ွယ်ရတဲ့ကိုယ်ပံအကြောင်းညင်ညွန့်နေတယ်မှန်ပါဘူးတက္ကရီတွေဝင်ပူးလိုက်မှန်ပါဘူးဟမ်ဘုရားကိုယ်ွယ်ရတဲ့တောင်သူကမြောင်လိုက်လာသေးတယ်မှန်ပါဘူးတရားကိုယ်ွယ်ရတဲ့ကောတန်ခါကိုယ်ွယ်ရတဲ့အင်းငါဒါတွေကိုယ်ွယ်ပြီလို့အင်းငါအခုရှိပါရေးလေးဖြောက် အမလီဒုက္ခဘယ်မြောင်လိုက်လာတယ်ဆိုတော့သက္ကာရီမြောင်လိုက်လာတာဒကာဓမ္မတွေရိမ့်မိဗလားအမလီဒီအဲ့ဒီတော့ဒကာဓမ္မတို့သူမပြုတ်တွေ့ကာလပါလုံးဒကာရဲညံတက်တက်စစ်စစ်ညံစစ်စစ်ဖြစ်ဖို့ဥက္ကမောင်ဘယ်နှလုံးလဲမလွယ်ပါဘူးပါကိုပါသေးရလားပါပါ ရောနေမှာပဲမှန်ပါပါမရောပဲဘူးလားရောပါပါရောနေတဲ့ကဒီဥစ္စာအဝိဇ္ဇာပြစ္ဆာသင်္ကာရာဆိုတဲ့ဥစ္စာတွေဥပါဒင်သွန်းလိုက်တော့မှန်ပါပါဘယ်နဲ့ဆိုကြကုသိုလ်သင်္ခါရဗျာမှန်ပါပါကုသိုလ်သင်္ခါရလည်းဝိဇ္ဇာပြစ္ဆာသင်္ခါရနကုသိုလ်သင်္ခါရဆိုတဲ့သင်္ခါရပြစ္ဆာဝိညာဏဆိုတဲ့ဇာတိကြောက်ကြမှာမှန်ပါပါမကြပါနဲ့ဆိုလို့မရပါဘူးအဲ့ဒါကြောင့်ဓမ္မတွေ तू မပြုတ်ရင်အယုတ်ဆိုးကြီးလုံးလိမ့်မယ်မှန်ပါပါ तू မပြုတ်ရင် အယုတ်ဆိုးကြီးလုံးပါဗျာအယုတ်ဆိုးကြီးလုံးသူပါဘူးယုံမြင်လားယုံပါဗျာသူမပြုတ်လို့ရှင်အယုတ်ဆိုးကြီးလုံးမယ်ဆိုတဲ့ဥစ္စာဟောငါနဲ့နော်ငါကုရီလေးဆောက်ခွေရတော့ငါနဲ့မတည့်ဘူးတဲ့ဘုံမိရိုက်ကြငါပန်းနေကုရီဆောက်တာတော့သူဟင်သူရိသောတာဓမ္မဓမ္မတို့ဘုံမီရွေးနေတယ်ဆိုတဲ့ကိုကဒါဘာကြောင့်တော့ငါအသက်အန္တရာယ်ဖြစ်သွားလိမ့်မယ်ဘုရားပြောတာ တက္ကရာဒါဖြင့်တရားဓမ္မတို့ကုသိုလ်ဆောက်ပြီးဒီကာလသူတစ်ပါးလှူခြင်းတာတောင်းမှဒိဋ္ဌိပါမပါပါပါရုပ်ရှင်လေးတည်ခြင်းတော့ပါပါပါသေးတာပဲဒီကွန်တိုင်းလေးထူခြင်းတော့ပါပါဘယ်တော့တော့မထူကောင်းဘူးလားဒါပါပါတာတွေဒနာအန္တရာယ်ဖြစ်မှာစိုးရတယ်ဘယ်လာတာပါလဲဒါဖြင့်ကုသိုလ်ဟူ၍မှာ तू မပြုတ်သေးကာလပတ်လုံးအယောကြီးပဲ မှန်ပါဗျာသဘောကျလားအယောရှိဆိုလို့ရှိရင်ဒကာဓမ္မတော့အဖြူတဲ့အမဲကွက်ပါတာတော့ဘယ်တော့မှကြည့်မကောင်းဘူးမှန်ပါဗျာခင်ဗျဘယ်နဲ့ဆိုမကောင်းပါဘူးဘယ်နည်းနဲ့ကြည့်ကြည့်လေဗျာမှန်ပါဘူးဒီလိုကောင်းမှာမကောင်းပါဘူးအဲ့တော့ခင်ဗျားတို့ဒီကားလို့ဆိုရင်အကျိုးပေးကြလာတဲ့အခါကုသိုလ်လေးများဖြောင်းဖြောင်းကျိုးပေးနေတဲ့အခါတဲတုံမိယုံမိတွေကများတကူလုတ်တုံးကတော့သက်ကအားတွေနဲ့ရောရောလို့ပြီးတော့တုံမိယုံမိပါတယ်လို့ပြောပြန်တယ်ခက်ဘူးလားပါဘူးခက်ပါဘူး သဘောပါကြဗလားဒါဖြင့်ဒကာဓမ္မတို့နေရာတိုင်းမှာသူပါနေလို့ရှိရင်ဘယ်နည်းမှနိဗ္ဗာန်မရောက်တော့ဘူးမှန်ပါဗျာရောက်ပါမလားမရောက်ပါဘူး မရောက်တော့ဘူးဆိုတဲ့ဖြင့်ဒကာဓမ္မတို့ဘုရုကြောင့်မရောက်တာတော့ဒါနကြောင့်မရောက်တာလားဒါနကရောက်အောင်ပို့နိုင်တယ်သူဆွဲထားလို့မရောက်ဘူးမှန်ပါဗျာသီလကရောက်အောင်ပို့နိုင်တယ်သူဆွဲထားလို့ပါဗျာတက္ကရာကဆွဲထားလို့မှန်ပါဗျာငါအသက်ရှည်အောင်ငါဆောင်မယ်ဆိုတော့မင်းအသက်သာရှည်တာနိဗ္ဗာန်မသွားနဲ့တော့မှန်ပါဗျာမသွားဘူးကောအသက်ရှည်အောင်လို့သာဥပုသ်ဆောင်မအသက်သာရှည်ပေးမှာပဲမှန်ပါဗျာအဲနိဗ္ဗာန်တော့မရပါဘူးဘုရုကပြောတာတော့အသက်ရှည်နေတာငါရှည်နေတာကိုဗျာ ရိပ်မိဗလားဒါဖြင့်ခင်ဗျားတို့ဥစ္စာဘာလို့လို့အယောလေးများပါကြရအယောလေးပါတဲ့ဆိုတဲ့ကိုကဒီဥစ္စာဒီအစွဲတက်ကတက်မကြရင်ဆွဲချရင်မှန်ပါပါတက်မကြရင်ဒါကြောင့်ဒါနနိဗ္ဗာန်မရောက်ဘူးလို့ဘုန်းကြီးတော်မဟောသီလမရောက်ဘူးလို့မဟောဘူးမှန်ပါပါသက်ကာယပါရင်မရောက်ဘူးမှန်ပါပါသက်ကာယပြုတ်ရင်မှန်ပါပါသက်ကာယပြုတ်တော့ညာဥရှိဘောဗျာမှန်ပါပါ မိစ္ဆာရိတိပြုတ်တော့သမာရိတိဝင်လာမှာပေါ့မှန်ပါဗျာရှင်းမလားရှင်းပါဗျာ gain ဒါဖြင့်ဒကာဓမ္မတို့ရေစည်းလောက်အမှာပဲလောက်ပါလိုက်ဥပဒနာလောက်ဆိုတော့ဥပအောင်ကလွယ်လိုက်တာဥပဒနာလောက်ဟာဘာလောက်တာတုံးတက္ကရာတိဖြုတ်မှန်ပါဗျာရှင်းမလားရှင်းပါဗျာအဲဒါကြောင့်ဒီကမှမစလို့ရှိရင်လည်းခင်ဗျားတို့နိဗ္ဗာန်ရောက်ကြောင်းအစဥပဒနာကမှမစတော့ဘူးဆိုလို့ရှိရင်ဖြင့်ဥက္ကမဘွားပြီမှန်ပါဗျာဒါကြောင့် ကိုတော်တိုင်ဟောတဲ့ပါဠိတော်လေးခင်ဗျားတို့မှတ်လိုက်ပါကိုတော်တိုင်ဟောတဲ့ပါဠိတော်လေးဥက္ကမောင်တို့မှတ်စမ်းကတမောစဘုခုအတင်္ဂဒဂံမိမေကောကတမောစဘယ်တရားဒီအတင်္ဂဒဂံမိမေကောနိဗ္ဗာန်ရောက်တဲ့လမ်းကောင်းတရားအစစ်အမှန်ဖြစ်ပါသလားဒါဘုရားဘုရားမေးတာအဘယ်တရားဒီမြန်မာလူပြန်ကြပါစို့နိဗ္ဗာန်ရောက်ကြောင်းတရားကောင်းအစစ် ဖြစ်ပါလိမ့်မလဲဆိုတော့ဝိပဿနာလို့ကိုဖြေချတယ် တန်ရုပ်ပါဠိတော့မှန်ပါဘူးကဲဒီတဲ့ခိုင်လုံနေတော့ဥက္ကမမရှိတော့ဘူးဗျာဒါပါတော့ဘုရားကိုဘုရားဟောတာအေးတန်ရုပ်ပါဠိတော်တဲ့ပါဠိတော်ဆိုတာသူကိုယ်တိုင်ဟောတာမှန်ပါဘူးကရမောစဘုခွေအတ္တနာဂามိမေကောဝိပဿနာလို့ဘုရားကဖြေထွက်လိုက်တယ်ဥပါရင်ရကဲနိဗ္ဗာန်ရောက်ကြောင်းအစ်စ်ဘယ်သူတွေတော့ကဲဘယ်နဲ့ကြောင့်ရောက်တဲ့တုံးဆိုတက္ကရာပြုတ်လို့ရောက်တာပေါ့တက္ကရာမပြုတ်ရင်မရပါဘူး ရှင်းမလားရှင်းပါပါဒါဖြင့်ဘုန်းကြီးတို့ဓမ္မတွေကနားလဲလဲပါပြီတဲ့ခန္ဓာထဲမှာတွေ့ဖို့လေးပဲအရေးကြီးပါတော့ခန္ဓာထဲမှာတွေ့ဖို့လေးအရေးကြီးဘုခမောရေပါအရေးကြီးပါလားမလုံးမဖြစ်တဲ့လို့လည်းသိပါပြီသိပါပါခန္ဓာထဲမှာလည်းတွေ့ဖို့လို့ကလေးတစ်ခုပဲအရေးကြီးတယ်ဆိုတော့တွေ့အောင်ဆိုတော့ခင်ဗျားတို့ဘယ်မှရှာမလဲမျက်လုံးဖွင့်လိုက် မြင်စိတ်ပေါ်လာတာဟောဒါလေးဖြစ်ပြရှုလိုက်တွေ့တာပဲနားလေးထောင်ကြည့်လိုက်ကြားတဲ့စိတ်ကလေးမပေါ်ဘူးလားဟုတ်ပါဘူးသင်ဒါလေးကဖြစ်ပြီးပြတ်တာပဲလို့သိလိုက်စမ်းပါဒါသက္ကာရီပြုတ်နေတာပဲပြုတ်ပါတပည့်ကြအင်းနှာခေါင်းလေးရှုလိုက်တော့မှုေးတယ်မှုေးတော့သိတဲ့စိတ်ကလေးပေါ်လာတယ်ဒါလေးရှုလိုက်တာပေါ့ဘယ်နဲ့ရှုလို့ဖြစ်ပြီးပြတဲ့တရားလေးရှုချလိုက်ပြုတ်မပြုတ်ပြုတ်ပါသေးကြပါလားသေကြပါအဲခန္ဓာကိုယ်မှာရတဲ့ရတဲ့နေရာလေးပဲဖြစ်ဖြစ်ရှုပလိုက်မှန်ပါ လေတိုက်လို့ကောင်းတယ်ကောင်းတဲ့နေရာဖြစ်ပဲရွှေ့တော့ဘာဖြစ်သွားလဲတက္ကရီတက္ကရီဒီပြုတ်ပါတယ်ဖြစ်တာမြင်တဲ့ဖြင့်လေဒကာရမတို့ဥစ္စေတရီပြုတ်တယ်ပြောထားပြီပြက်တာမြင်တဲ့ဖြင့်လေသစ္စရာရီဒီနဲ့တက္ကရီပြုတ်ပါတယ်ပြုတ်မပြုတ်ပြုတ်ပါတယ်သေးကြပါလားသေကြပါအဲခန္ဓာကိုယ်မှာရရတယ်ရတဲ့နေရာလေးပဲဖြစ်ဖြစ်ရှုပလိုက်လေတိုက်လို့ကောင်းတယ် ကောင်းတဲ့နေရာဖြစ်ပဲရွှေ့လိုက်တော့ဘာဖြစ်သွားလဲတက္ကရီတက္ကရီပြုတ်ပါတယ်ဖြစ်တာမြင်သဖြင့်လေဒကာရမတို့ဥစ္စေတရီပြုတ်တယ်ပြောထားပြီပြက်တာမြင်သဖြင့်လေသတ္တရာရီနဲ့တက္ကရီပြုတ်ပါတယ်ဆိုတော့ကမှဘာစောရကတက်เสียလူသေးတယ်မှန်ပါဘူးဒါဖြင့်မယားကနိဗ္ဗာန်ရောက်ကြောင်းဘယ်သူတုံးလို့မေးတော့ဝိပဿနာกว่าလို့ဆိုတာများလွဲသေးတယ်မလွဲပါဘူးအဲ့ဒါသူကဘယ်နဲ့ကြောင့် နိဗ္ဗာန်ရောက်ကြောင်းဟာဝိပဿနာဉာဏ်လို့ဆိုရပါလိမ့်မလို့ဥပအောင်မဲလို့ရှင်ဥပအောင်ဖြေတတ်ပလားဟိုတက္ကရာပြုတ်လို့မှန်ပါသူကဖြုတ်တာမှန်ပါသူဖြုတ်ရင်တော့ခမရတို့ဒိဋ္ဌိကြောင့်ခမရတို့တန္တရာမှာဘုရားရှုနေလွဲတာမှန်ပါဒိဋ္ဌိမပြုတ်သေးတဲ့ပြင်နဲ့ထဲနိဗ္ဗာန်နဲ့ဒိဋ္ဌိပြုတ်ရင်မိစ္ဆာဒိဋ္ဌိပြုတ်ရင်သမာဓိကရောက်တာမှန်ပါ ဘာမှခင်ဗျားတို့သမာဓိလာပါလေရှုတောင်းလို့မရဘူးမှန်ပါဘူးမိစ္ဆာဓိပြုတ်ရင်သမာဓိရောက်တယ်လို့မှသမာဓိဆိုတာရှိလေတရားဓမ္မတို့အဖြစ်နဲ့ပြည့်တာရှိတယ်ပုဂ္ဂိုလ်သတ္တဝါမရှိဘူးဆိုတာဘာတော့သမာဓိအဲ့ဒီသမာဓိကိုခင်ဗျားတို့ခန္ဓာကိုယ်ရဲ့ရောက်လာတဲ့ဒီနေ့ကြားလို့ရှင်နိဗ္ဗာန်ရောက်ရပါလေရှုတောင်းမှလားဥပဒနာအစ်မဖြစ်သေးဘူးလားအစ်ဖြစ်နေတယ်က ကဓမောဇဘေကိုအတင်္ဂရဂ ामि မေခောကဓမောဇဘေတဲ့ဒီအတင်္ဂရဂ ामि မေခောနိဗ္ဗာန်သို့သွားတဲ့မက်လို့ဆိုနိုင်ပါသလုံးဝိပဿနာဒီတိုင်းဖြေချဆိုတော့ဥဇံရင်တော့ထူးခြားကြလိုသေးတယ်မလိုပါဘူး။ဒါရင်ဒါဖြင့်ဒကာဓမ္မတို့သုံးနံပါတ်အဖြစ်အင်းသိရေးကြည့်တယ်ကြည့်ပါဘူးမကြည့်ဘူးလားကြည့်ပါဘူးကြည့်တယ်တဲ့ခဲဒါဖြင့်သုံးနံပါတ်ကိုခင်ဗျားတို့က သုံးနံပါတ်အတွေ့ရတော့ဘယ်ရှင်နေရအောင်လုပ်အောင်မှာတုံးလို့ဥပအောင်ကမေးလို့ရှင်မယ်အင်းအဖြစ်ပြက်တင်မြန်တက်ချက်ချီပေးအဖြစ်ပြက်တွေကိုလည်းတခါလဲမြင်တဲ့မြင်ပြီးတခါလားအာမုံတဲ့မုံအောင်လဲရှိပေးပေါ့ဗျာဒါဒကာဓမ္မတို့ဥပဒနာညာအဆုံးပါပဲဖြစ်ပြမြင်တယ်ဖြစ်ပြမုန်းတာရဲ့ဒါဥပဒနာညာအဆုံးလို့မှတ်လိုက်ပါတဘောကြလား ကောင်းပြီဒါဖြင့်ဒကာဓမ္မတို့၄နံပါတ်ဟောလိုက်မယ်၄နံပါတ်ဟောလိုက်မယ်ဆိုတော့မှတ်ပါ၄နံပါတ်ကဘာမက်တယ်မက်ကသမာဓိမက်ကသမာဓိဒကာဓမ္မတို့၄နံပါတ်ကမက်ကသမာဓိကောင်းပြီတဲ့မက်ကသမာဓိကိုပြောမယ်မက်ကသမာဓိဆိုတဲ့ဥစ္စာက ဒကာဓမ္မတွေဒီထဲမှာမဂ္ဂင်၈ပါးကိုဆိုတာမဂ္ဂင်၈ပါးတွေကခေါင်းဆောင်ဖြစ်တဲ့သမာဓိဋ္ဌိကိုဆိုတာလို့မှတ်ထားကြပါမဂ္ဂင်၈ပါးတွေကသမာဓိဋ္ဌိကိုဆိုတာပေါ့ဗျာမှန်ပါဗျာကောင်းပြီမဂ္ဂသမာဓိဋ္ဌိကခေါင်းရဥပဒနာသမာဓိဋ္ဌိနဲ့ဘာထူးသလိုဟိုဥပဒနာသမာဓိဋ္ဌိကဖြစ်ပြမြင်တာမြင်ခြင်းကြောင့်သက်ကာယရင်ဖြုတ်နိုင်တယ်ဖြစ်ပြမြင်ခြင်းကြောင့်သက်ကာယရင်ဖြုတ်နိုင်ဩဒါဥပဒနာရဲ့ မာဓိဋ္ဌိတကောကဒီမှာလမ်းဆုံးမှန်ပါဘူးဝိပဿနာသမာဓိဋ္ဌိတကောကအဲဖြစ်ဖြစ်မြင်တယ်မြင်ချင်းကြောင့်တက္ကရာဖြုတ်လိုက်တယ်ဒါမှသူသူစွမ်းရည်သတ္တိဒီမှာကုန်တယ်မှန်ပါဘူးသေသေးချာချာမှဘာဥပဒနာသမာဓိဋ္ဌိစွမ်းရည်သတ္တိကဘာဘယ်လိုများရှိပါလိမ့်အဲဖြစ်ပြကိုလည်းမြင်တယ်နော်မြင်ချင်းကြောင့်ဘာပြုတ်သွားလဲအဲဖြစ်ပြမြင်၍တက္ကရာပြုတ်တဲ့အလုပ်ဟာဥပဒနာသမာဓိဋ္ဌိအလုံးမှန်ပါဘူး ရှင်းမလားရှင်းပါပါဖြစ်ပြက်မြင်၍သက္ကာပြုတ်တဲ့အလုပ်ဟာဝိပဿနာသမာဓိတွေလို့တမင်းညသမာဓိတွေမဆိုနဲ့သမာဓိတွေကနဲတာတွေမဟုတ်ဘူးဖြစ်ပြက်မြင်၍သက္ကာပြုတ်တဲ့အလုပ်ဟာဒီမှာသုံးလေးရဟောလာတာဥပအောင်ဒါလေးကလူရဲမယ်မှန်ပါဗျာဖြစ်ပြမြင်သက်ကာယဖြုတ်တဲ့အလုပ်ဟာအဲဥပဒနာသမာဓိရှိအလုပ်ပဲမှန်ပါဗျာ ကောင်းပြီဒါဖြင့်ဒါဖြင့်မက်သမာဓိဋ္ဌိကလည်းသူ့လို့ရှင်းရဆိုတော့ဥပဒနာသမာဓိဋ္ဌိလောက်ကတော့ခေါင်းကရှင်းအောင်ပြောပြပါပြီမက်သမာဓိဋ္ဌိကတော့ဘာလို့တော်ဥပအောင်မေးဖို့လိုဘူးလားလိုပါဘူးတက္ကမလိုပါပါဗျာမက်သမာဓိဋ္ဌိကဘာလို့တော်လို့မေးဖို့လိုလာတဲ့ဒကာဓမ္မတို့ဒါကိစိုက်ပြီးနတ်ထောင်ပါမက်သမာဓိဋ္ဌိကဘာကိုလောက်တော်သူလက်သမာဓိဋ္ဌိပဲမှန်ပါပါ သမာရမှန်ကန်တာပတ္တိကဒိဋ္ဌိကမြင်တာမမှန်ကန်မြင်တာပဲသူကဘယ်လိုမှန်ကန်မြင်သလဲဟိုကဘယ်လိုမှန်ကန်မြင်သလဲမေးဖို့မလိုဘူးလားမှန်ပါဗျာအဲ့ဒီတော့ကိုတဲ့မသမာဒိဋ္ဌိကတော့ကွာတဲ့တန်ရုပ်တက္ကရာဆရာဘယ်လိုလာသလုံးလို့မေးလိုက်ရှင်းပြန်ဥပဒနာသမာဓိကခန္ဓာတွေကိုခန္ဓာဖြစ်ပျက်တွေမြင်ပြီးဒီကလာတက္ကရာဒိဋ္ဌိသုတ်တင်တာဟာဥပဒနာသမာဓိအလုံးအဲ့ဒီနောက်မှာပါတဲ့ ခန္ဓာဖြစ်ပျက်တွေကိုမမြင်ဘဲနဲ့နိဗ္ဗာန်မြင်တဲ့အလုဟာကမက်တမာဒိဋ္ဌိအလုပါခန္ဓာဖြစ်ပျက်မမြင်ဘဲနဲ့နိဗ္ဗာန်မြင်တဲ့အလုကမက်တမာဒိဋ္ဌိအလုခန္ဓာဖြစ်ပျက်မမြင်ဘဲနဲ့နိဗ္ဗာန်မြင်တဲ့အလုကဘာပါလဲဟောအမလေးထူးခြားကြီးပါလားထူးခြားပါဗျာအမှန်တန်ထူးခြားတယ်ဆိုတာဓမ္မတွေလေးစားစွာနဲ့မှတ်ပါမှန်ပါဗျာ ဩဥပဒနာသမာဓိဋ္ဌိနဲ့မသမာဓိဋ္ဌိဥပအောင်တို့ဥက္ကမောင်တို့သိထူကြပါထူကြပါဘုရားသူကတော့ခန္ဓာဖြစ်ပြတော့မမြင်ဘူးတဲ့မှန်ပါပါခန္ဓာဖြစ်ပြမြင်ဘူးတဲ့ပစ္စာဘူမိလတ္တပစ္စာဘူမိလတ္တဝတ္တံကိုပစ္စာနောက်ကာလ၌ဥပဒနာဖြစ်ပြီးဒီမှာနောက်ကဥပဒနာသမာဓိဋ္ဌိဖြစ်ပြီးဒီမှာနောက်ကာလ၌ဘူမိလတ္တဉာဏ်ဤတရားကိုရတော့ဝတ္တံခြားရပမှာခြားကြပိုက်ခဏခဏဖြစ်ပြနေတဲ့တရားကြီးကိုဖြစ်ပြကြီးကိုမှန်ပါပါ ပရိစ္ဆစိတ်တော်ဟာစွန့်၍ဖြစ်ပြမမြင်ဘူးกว่าမှန်ပါပါမသမလေးတွေကမှန်ပါပါမသမလေးတွေကဖြစ်ပြမြင်လေလားမြင်ပါပါဒါဖြင့်ပရိစ္ဆစိတ်တော်ဟာစွန့်၍မက္ကသမာဓိဋ္ဌိနိဗ္ဗာန်မြင်တဲ့မက္ကသမာဓိဋ္ဌိသည်ဥပ္ပဒတိဖြစ်ပေါ်လာ၏မှန်ပါပါဟောသူကတမျိုးပါလားတမျိုးပါပါအတန်ရောက်တဲ့ကရာဆရာကသေသေးချာချာဖွင့်ပါတယ်မှန်ပါပါဒကာဓမ္မတို့ဒါဖြင့်မက္ကသမာဓိဋ္ဌိက ဖြစ်ပြမမြင်မဲနဲ့နိဗ္ဗာန်မြင်ပြီးပေါ်လာတာဟာဘာဆိုကြမလဲမဲ့သမารိပါဘုရားကဲဒါဖြင့်ဘုမောရေဒါလေးကအရေးကြီးတယ်ဗျာမဲ့သမารိကဖြစ်ပြကိုမမြင်ပါဘူးဗျာဖြစ်ပြမြင်သူဥပဒနာတဲ့သွားဦးမှာပေါ့မဲ့သမารိကဖြစ်ပြကိုမမြင်ပါဘူးတဲ့ဒကာဓမ္မတို့မှန်ပါဖြစ်ပြမမြင်မဲနဲ့နိဗ္ဗာန်မြင်ပြီးတဲ့ကာလနိဗ္ဗာန်မြင်တဲ့ညာဟာအဲ့ဒါမက်တမာဒိဋ္ဌိပဲမှန်ပါပါ သဘောကျကျပါဗျာအင်းသူကဘာမြင်ပါလိမ့်နိဗ္ဗာန်မြင်ပါဗျာဖြစ်ပြတော့မမြင်ပါဘူးဟာဖြစ်ပြမြင်သင်္ခါရတရားအောင်ပြုတယ်လို့ဆိုမှာပေါ့မှန်ပါပါအဲ့ဒီကြရမှာပဋ္ဌာန်းပါဠိတော်နဲ့ကိုဟာကြိုက်တော်တယ်နိဗ္ဗာန်မက္ကတာနိဗ္ဗာန်နိဗ္ဗာန်ဒီမက္ကတာမဲ့အာအာရမဏပစ္စေနအာရမဏပစ္စယသတိဖြင့်ပစ္စယဥပကာရကောခြေစပြုသည်ဟောတိဖြစ်ဆိုတော့ နိဗ္ဗာန်နဲ့မဲ့ပဲဒါဖြင့်မသမာဓိဋ္ဌိသည် ဖြစ်ပျက်ကိုမမြင်မှု၍နိဗ္ဗာန်ကိုသာမြင်တဲ့တရားဒုက္ခချုပ်တာကိုသာလည်းမြင်တဲ့တရားဒီတရားကိုဘာသမာဓိဋ္ဌိခေါ်ကြမလဲဒါဖြင့်မသမာဓိဋ္ဌိလို့ခေါ်ရမယ်မှန်ပါဗျာဒကာရမတို့မသမာဓိဋ္ဌိကသေချာမှတ်ပါ အရင်တရားလို့ဖြစ်ပြမြင်သေးလားမမြင်ပါဘူးအင်းဖြစ်ပြဆုံးတာကိုမြင်တယ်မှန်ပါဘူးဖြစ်ပြဆုံးဆိုတာနိဗ္ဗာန်မှန်ပါဘူးဖြစ်ပြဆုံးကိုမြင်တဲ့ဉာဏ်သည်ဗာရိတိဆိုကြတယ်ဖြစ်ပြဆုံးမြင်တဲ့ဉာဏ်သည်မှန်ပါဘူးဗျာဒီနဲ့ကြဒီနဲ့ပါဩဒါဖြင့်တို့ဟာမဲ့ရဖို့ဆူတောင်းဖို့မလိုပါဘူး ဝိပဿနာသမာဓိတိဖြိုင်ဖြိုင်လုပ်ဖို့ပဲမှန်ပါပါဒီမှာပေါ်လာတယ်မှန်ပါပါဒုက္ခမောင်ဒီမှာမပေါ်ဘူးလားပေါ်ပါပါဝိပဿနာသမာဓိတိဖြိုင်ဖြိုင်လုပ်လိုက်ရင်မက်သမာဓိတိကလာမှာပဲမှန်ပါပါရှင်းမလားရှင်းပါပါမတ္တမာရိဋ္ဌိကိုလာဖို့ရသည်ခမည်းတော်ရှေ့ပြေးပါရေးရှိသူအဲဥပဒနာသမာရိဋ္ဌိပဲရေးကြည့်ပါတယ်ဓမ္မတို့တခြားဘာမှရေးမကြည့်ပါဘူးဒါဖြင့်ခမည်းတော်ဘာလုပ်နေကြမလဲ ဝိပဿနာသမာဓိတွေပဲလုံနေဝိပဿနာသမာဓိတွေလုံနေပါခမည်းတော်သဏ္ဍာန်ပေါ်ခြင်းနဲ့ဝေဒနာပေါ်ခြင်းနဲ့စိတ်ပေါ်ခြင်းနာပေါ်ဥက္ကမောင်ရှုတတ်ပြီမဟုတ်လားရှုတတ်ပါပြီတဲ့အဲ့ဒါရှုနေတာဥပဒနာသမာဓိတွေလုံနေတာပဲသူကလည်းဘာမှမမြင်ဘူးသူကဖြစ်တာပြက်တာပဲဒါပဲမြင်တယ်ဟောဖြစ်သွားပြီပြက်သွားပြီသူ့လောက်ကဒါပဲဒါဒါလုံနေတဲ့အတွက်ဒိဋ္ဌိကလိုလိုကွာနေတာပဲဥပါဝင်ရှင်းတတ်ပါရှင်းတတ်ပါနောက်မကသမာဓိတွေကတော့ဖြစ်တာလည်းမမြင်ဘူးသူက ပြက်တာရောမမြင်ပါဘူးဗျာဝိုးပြက်တာပဲမြင်နေတယ်မှန်ပါဗျာခြားခြားလည်းနဲ့ဝိုးကြည့်အင်းခုနကဖြစ်လိုက် ပြက်လိုက်တော့ရင်တော့ကြလာပြန်ဖြစ်လိုက်ပြက်လိုက်တော့ကြလာပြန်ဖြစ်လိုက်ပြက်လိုက်ဒါကြီးလက်ရှုနေရတယ်အဲ့ဒီဝိုးကြီးကရွှေမတ်တန်နဲ့ဥက္ကမရှာမတွေ့တော့ဘူးမှန်ပါဗျာ ခြားခြားလဲနေတဲ့ဖြစ်ပျက်ဝတ်ကြီးကဘယ်နဲ့လဲခြားခြားလဲနေတဲ့ဖြစ်ပျက်ဝိပါကဝတ်ကြီးကရှားမတွေ့ဘူးလေဒါဝိပါကဝတ်လဲနေတာဟုတ်လားပြလိုက်ပြလိုက်ဖြစ်လိုက်ပြလိုက်တခုပေါ်လိုက်တခုဖြစ်လိုက်ပြလိုက်နောက်တခုဖြစ်လိုက်ပြလိုက်ဥရတယ်မလားဘူးလားဒါတွေကယုံဓမ္မနန္ဓမတွေဖြစ်ပြပဲမဟုတ်လားမှန်ပါဗျာဒါဝိပါကဝေကြီးလဲနေတာမဟုတ်လားမှန်ပါဗျာအဲဝိပါကဝေကြီးလဲနေတဲ့ဥစ္စာရက်စဲပေါ့မှန်ပါဗျာ ဥပအောင်ရင်ဘာရဆဲသွားဥပအောင်ရင်ဆဲသွားပါဗျာဒါကြောင့်ဖြစ်ပျက်တွေမမြင်တော့ဖြစ်ပျက်တွေခဏခဏလဲနေတာကဥပကဝလဲတာမှန်ပါဗျာရှင်းမလားရှင်းပါဗျာဖြစ်ပျက်တွေခဏခဏတွေ့နေရတာကဥပကဝကြီးလဲနေတာဟာတဲ့မတ္တမရိတိပေါ်တော့မယ်ဆိုတော့ဒါရှာမတွေ့တော့မှန်ပါဗျာဥပကဝကြီးလဲနေတာ ရှားလို့ကဘူမိလတ္တံဝတ္တံပရိစ္ဆဇမာနာဘူမိလတ္တံဉာဏ်ဤတရားကိုရသောဝတ္တံခြားခြားလဲနေတဲ့ဖြစ်ပျက်ဝကြီးကိုပရိစ္ဆဇမာနာစွန့်လျက်မေဃသမာဓိဋ္ဌိနိဗ္ဗာန်ကိုမြင်တဲ့မေသမာဓိဋ္ဌိပြီးဥပ္ပဒိဖြစ်ပေါ်လာ၏တန်ရုပ်တက္ခာဒါဖြင့်ငဃဓမ္မတို့ဩမေသမာဓိဋ္ဌိပေါ်လာတဲ့အခါဖြစ်ပျက်မတွေ့ရဘူးမေသမာဓိဋ္ဌိပေါ်လာတဲ့အခါဖြစ်ပျက်မတွေ့ရဘူးဘာတွေ့ရ နိဗ္ဗာန်အဲနိဗ္ဗာန်ဆိုတာခင်ဗျားတို့ကဝင်ဝင်ကြီးပေါ်လာလိမ့်မယ်ဒီလိုမောင်းမင်းတော့ဩဖြစ်ဖြစ်ဒီရှာမတွေ့တော့ပါလားမှန်ပါဗျာချုပ်ငိမ့်တဲ့သဘောလေးသာကြမ်းမတော့လားမှန်ပါဗျာချုပ်ငိမ့်တဲ့သဘောလေးကနိဗ္ဗာန်ပဲမှန်ပါဗျာချုပ်ငိမ့်တဲ့သဘောလေးကြမ်းနေတဲ့သိတာမညာပဲမှန်ပါဗျာ ခမောင်နေရာကျကျပါဘူးသူဆိုင်တော့နေရာကျဒါဖြင့်ငဃာရမတို့ဥပဒနာသမာဓိရှိနေမဲ့သမာဓိကခမည်းတော်တဏ္ဍမှာပေါ်ရင်ကိုရှင်းပါပြီမှန်ပါပါဩဥပဒနာသမာဓိကတော့ဖြစ်ဖြစ်ကြီးမြင်နေတာကိုမှန်ပါပါမဲ့သမာဓိပေါ်တဲ့ခါကျတော့ဖြစ်ဖြစ်မတွေ့ဘဲနဲ့နိဗ္ဗာန်မြင်နေတာကိုဆိုတော့အမြင်ချင်းအမတန်မချာနာဘူးလားချာနာပါဗျာရှင်းပြီနော်ရှင်းပါပြီကောင်းပြီဒါဖြင့်ငဃာရမတို့မဲ့သမာဓိခြားနာတဲ့ဥစ္စာ ခင်ဗျားတို့ရှုတဲ့ယောဂီပုဂ္ဂိုလ်မှာတော့ဒီလိုပေါ်လိမ့်မယ်မှန်ပါဗျာရှုတဲ့ယောဂီပုဂ္ဂိုလ်မှာကဲဒါဖြင့်ဒီတဲ့ခိုင်လုံအောင်ဒီတဲ့ဒကာဓမ္မတွေမှတ်မိအောင်ဥပအောင်တို့မိလင်နာပညာထုတ်ကြတယ်နော်မိလင်နာပညာထုတ်လိုက်လို့ရှင်ပို့ပြီးဒီကလာရှင်မယ်တဲ့အခုဒါဥပဒနာသမားဒိဋ္ဌိနဲ့မက်သမားဒိဋ္ဌိတော့ဖြင့်တန်ရုပ်တက္ကရာပြောတာနဲ့ပဲခင်ဗျားတို့တော်တော်သဘောကျပါပြီကျပါပါကြသေးဘူးလားကျပါပါ ဒါလေးတစ်ခေါက်ပြန်ပါဥပဒနာသမာဓိကဘာမြင်တော့ဖြစ်ပြပြန်ပါဗျာအဲမသမာဓိကြတော့ဖြစ်ပြပြန်ပါဗျာနိဗ္ဗာန်မြင်တယ်ဖြစ်ပြရှာမှုတို့မှန်ပါဗျာဆိုတော့ဩသမာဓိဋ္ဌိခြင်းမဲ့တဲချမ်းသာပါလားဆိုတာဥစ္စာရင်ပေါ်လာပေါ်ပါဗျာသမာဓိဋ္ဌိတော့သမာဓိဋ္ဌိပဲမှန်ပါဗျာအဲဥပဒနာသမာဓိဋ္ဌိအမှန်ကမြင်မှုကတစ်မျိုးမှန်ပါဗျာမဲ့သမာဓိဋ္ဌိအမှန်ကမြင်မှုကတစ်မျိုးပါဗျာဩနှစ်မျိုးထူးခြားပါလားဆိုတာပေါ်လာပေါ်ပါဗျာဒါနဲ့ ဒီမေလိနာမင်းကြီးဆိုတဲ့ပုဂ္ဂိုလ်ကလည်းဒကာဓမ္မတွေနှစ်တိုင်းလည်းပြောနေလို့အတော်ပညာရှိတဲ့ပုဂ္ဂိုလ်ဆိုတော့လည်းဥပအောင်လို့သိလောက်ပါပြီနော်ရန္တာတွေတောင်ပြေးရတယ်သူမဲတာကိုမဖြေနိုင်လို့မှန်ပါပါဗျာနောက်ကြရမှာသူတို့ဘုံကံပါရမီနဲ့ပါရမီဖြည့်ဖက်ဆိုတဲ့ရှင်သာသိမ်ပေါ်လာလို့ဒါလည်းရန္တာတွေမြို့နဲ့ရွာနဲ့ကန့်နိုင်ကြတယ်ဆိုတာဥက္ကမောသူ့ဇတ်ထုတ်မှာလေဒီတိုင်းပေါ့ဗျာမှန်ပါပါကောင်းပြီရနဲ့ရှင်ရဏဒီမေလိနာမင်းကြီးကမေးတယ်ရှင်ဗျာ နိဗ္ဗာန်မြင်ပုံလေးပြောစမ်းပါဗျာနိဗ္ဗာန်မြင်ပုံလေးရှင်ဘုရားတို့ကတော့ယန္တာဖြစ်နေတယ်ရှင်သာသိရှင်ဘုရားရှင်သာသိဆိုတော့ယန္တာလို့ဆိုတာလည်းတပည့်တော်ယုံကြည်ပါတယ်အဲ့ဒီတော့ရှင်ဘုရားနိဗ္ဗာန်မြင်ပြီးသားပုဂ္ဂိုလ်ဖြစ်ပါတယ်အဲ့ဒီရှင်ဘုရားအလုံးစင်နဲ့တကွာနိဗ္ဗာန်မြင်ပုံပြောစမ်းပါမှန်ပါဆိုတော့ အလုံးစင်တဲ့ကွာနိဗ္ဗာန်မြင်ပုံဆိုတော့ဒါကျွတ်တို့တူယူရတော့မယ်မှန်ပါဗျာမယူရပဲဘူးမှန်ပါဗျာအလုံးစင်တဲ့ကွာနိဗ္ဗာန်မြင်ပုံကိုတပည့်တော်အာအမိန့်ရှိပါဆိုနမလို့ရှိရင်ဖြင့်ဒီလိုမှမဖြေလို့ရှိရင်လည်းအလုံးစင်တဲ့ကွာနိဗ္ဗာန်မြင်ပုံမှမဖြေဘူးဆိုရင် तू ကနိဗ္ဗာန်မရှိဘူးညမှာမှန်ပါဗျာတပည့်ကြအဲ့ဒါကြောင့်ဂရမတို့ဒါ तू နဲ့ဆိုင်လာလို့သမာဓိ၅မျိုးနဲ့ဆိုင်လာလို့ ဥပါဒံသွင်းပြီနော်မှန်ပါဗျာမဆိုင်ဘောမဆိုင်ဘူးလားဆိုင်ပါဗျာအခုဥပါဒနာသမာဓိဋ္ဌိနဲ့မေတ္တမာဓိဋ္ဌိရောက်လာပြီကျတော့ဟောလာတာမှန်ပါဗျာဒါရင်ဒါဖြင့်ယမယနိဗ္ဗာန်ရှိသလားမရှိဘူးလဲရှိတယ်တရားဓမ္မတို့မလိနာမင်းကြီးကမဲလို့ရှိတယ်လို့ဖြေလိုက်မှန်ပါဗျာရှိတယ်လို့ဖြေတော့ပိစုပန္နာဒိဋ္ဌာနာကလားသူမဲပြန်တယ်ရှေ့ပိုင်းထားပါတော့ရှေ့ပိုင်းထားတာပေါ့နော်ဒါကရင်ပိစုပန္နာမဟုတ်ဘူးဒိဋ္ဌာမဟုတ်ဘူးနာကလည်းမဟုတ်ဘူးနိဗ္ဗာန်ဆိုတာမျိုးဟာ လို့လာပြန်ပြစ္ဆုပန်ဒိဋ္ဌနာကာရသုံးပါးမှမရှိလို့ရှိရင်ရှင်မြန်နိဗ္ဗာန်မရှိဘူးပေါ့ပြောတယ်လူကကိုနိဗ္ဗာန်မရှိဘူးပေါ့ဆိုတော့ဩဒဂါကြီးပြစ္ဆုပန်ကာလနိဗ္ဗာန်ရှိနေတယ်လူတိုင်းတွေ့ရမှာပေါ့အတိတ်နိဗ္ဗာန်ရှိနေလို့ရှိရင်အတိတ်ကလူသာဆိုင်တော့တယ်အနာဂတ်ကလူတွေနိဗ္ဗာန်ရတော့မှာမဟုတ်ဘူးအနာဂတ်နိဗ္ဗာန်ရှိတယ်ဆိုလို့ရှိရင်လည်းအနာဂတ်ယခုပြစ္ဆုပန်လူတွေကသေုံသေုံပဲနိဗ္ဗာန်လည်းရမှာမဟုတ်ဘူး ဟုတ်ဘူးလားအဲ့ဒီလိုပြည့်နေတာတခါကြီးတဲ့နိဗ္ဗာန်ဆိုတာကာလသုံးပါးမှလွတ်တဲ့ကာလသုံးပါးမှလွတ်တဲ့ကာလဥမုတ်တခါကြီးနိဗ္ဗာန်ဆိုတာအိုးကာလဥမုတ်ဖြစ်နိဗ္ဗာန်မရှိဘူးကိုတော့သူကဒီလိုယူပြလိုက်တာသဘောကျအဲ့ဒါတခါကြီးတဲ့ကျုပ်ဥပမာပြောမယ်တဲ့ခမည်းသတိထားပြီးနားထောင်ပါတဲ့နိဗ္ဗာန်အသေးချာရှိပါတယ်ဆိုတော့သူလောကီဥမာဖြင့်တရားဓမ္မတွေရှေးကတော့မေးခြင်းမရှိတော့နော်ဘဝနှလုံးကို ပွက်ကြရတယ်မိချွတ်မပွက်ကြဘူးပွက်ရပါအဲပွက်ရတဲ့ခါကျတော့ဒီမိကအရင်ကရှင်းနေသလားကူပဲရှိတာလားအနာဂတ်ကလာတာလားလို့ပြောလို့ရှိရင်ဖြင့်တရားဓမ္မတို့ငကူကလည်းဒီဝါဝါပဲဥဝရေမှန်ပါပါဝါဝါပဲမင်းပါပါဘူးမှန်ပါပါတောက်တက်တယ်မင်းပါဘူးပေါ့ဗျာကောင်းပြီဒါဖြင့် ဒီဝါဒီကားလည်းဆိုနှလုံးပုတ်လိုက်တဲ့အခါကျလည်းရှိရင်ဖြစ်ကြာကြာသာပုတ်ပူပြီးဒီကလာမင်းဖြစ်ပြီဖြစ်ပါပါဘုရားဒါဖြင့်ဒါပြစ္ဆုတ်ပံအတိတ်ကရှိတာလားယခုရှိတာလားအနာဂတ်ကလာတာလားလို့မဲလို့ရှိရင်ဒီငကိုဝါးထဲမှာဘယ်တော့မှမရှိခဲ့ဘူးရှိခဲ့ရလားမရှိခဲ့ပါဘူးဘယ်တော့မှမရှိဘယ်နဲ့ကြောင့်လို့ဆိုအိုလုံးနာပြောကအထုတ်တဲ့ပုဂ္ဂိုလ်ကြောင့်ပေါ်လာတာမှန်ပါပါ ဥက္ကမောင်ဘယ်လိုကြောက်ဒုက္ခမောင်အဲဒီလားခင်ဗျားတို့ဝိပဿနာသာအာထုတ်နိဗ္ဗာန်ပေါ်တယ်ပြစ္ဆုပန်ဒိဋ္ဌနာ ကာလသုံးပါးတိုင်းတော့မရှိဘူးအာထုတ်ရင်တော့ပေါ်လာပါလိမ့်မယ်အာမထုတ်ရင်တော့ဖြင့်မပေါ်လာပါဘူးဒါဖြင့်ခင်ဗျားတို့ကဘုရားရှိသရေလေးမီးလေးနိဗ္ဗာန်ပေးတော်မူပါနဲ့တော့ဝိပဿနာရနိုင်မှာမရနိုင်ပါဘူးဘာလို့လဲဒီတိုင်းမိထွက်လာလားဥက္ကမောင်ရပွက်ရသေးသလားပွက်ရပါဘူးဒါသမယပုပ္ပိချထားလို့ကိုထွက်ပါမလားအဲသူမိထွက်လောက်တဲ့အချိန် နေရအောင်ပုတ်မှပဲထွက်ပေါ်ပြသဘောကျဒီမှာလဲနိဗ္ဗာန်ပေါ်လောက်အထုတ်လိုက်ရင်နိဗ္ဗာန်ပေါ်လောက်အောင်သာဖြစ်ဖြစ်အထုတ်မှန်ပါဘူးနိဗ္ဗာန်ပေါ်လာဖြစ်ဖြစ်ချုပ်ပြီးနိဗ္ဗာန်ပေါ်မှာပဲမှန်ပါဘူးရှင်းမလားရှင်းပါပြီဖြစ်ဖြစ်ချုပ်ပြီးနိဗ္ဗာန်ပေါ်လိမ့်မယ်ဆိုတာသိကြပါလားသိကြပါပါဘူး။ကောင်းပြီဒါဖြင့်နိဗ္ဗာန်ပေါ်လောက်အောင်အထုတ်နိဗ္ဗာန်ပေါ်မယ်မှန်ပါဘူး။ကာလသုံးပါးတော့ဖြင့် မရှိဘူးပေါ်လုံးအထုတ်တဲ့ပုဂ္ဂိုလ်ကရမယ်ရပါတယ်ဘာပါရမီတွေဘာတွေလုံးမနေနဲ့မှန်ပါပါဘောပါဗလားဘာလဲပါရမီတွေလူသေးလားမလိုပါဘူးမလိုပါပါရမီကခွန်ကြီးကအကုန်ပြည့်ပြီလို့ပြောထားတယ်ဒီဒကာဓမ္မတွေအကုန်ပြည့်နေပြီလို့ပြောထားတယ်အင်္ဂုတ္တမလာတဲ့ပါရမီနဲ့သေချာနှိုင်းချိန်ကြီးဧကံပြည့်နေလားအဲ့တော့ကိုတဲ့ ဒကာကြီးအထုတ်တဲ့ပုဂ္ဂိုလ်မှရှိတယ်မှန်ပါပါဒါပြင်ဗျာဝါနှလုံးပုတ္တာကငကူကလည်းရှိတာမဟုတ်နော်ယခုပုတ်တဲ့ခန္ဓာလေးပုတ်ဆဲမှလည်းသူရှိတာမဟုတ်ပါဘူးရှိပါဘူးရှိရလားမရှိပါဘူးဒါပြင်ကာလသုံးပါးမှလွတ်ပြီးအထုတ်တဲ့ပုဂ္ဂိုလ်ကြီးလုံးလပြောကကြောင့်ဖြစ်တဲ့မိပေါ့ဗျာမှန်ပါပါဒါရင်မကသေးပါဘူးဒကာကြီးတဲ့စัจ जा ရင်စัจ जा မင်းဆိုတာရှိပါသေးတယ်စัจ जा မင်းဆိုတာဒီကားလို့ဆိုရင်ဖြင့်စัจ जा ယရဏ သူကောင်းငင်ပြန်နိုင်တဲ့စัจ जा ရဏကြီးအလိုလိုမပေါ်လာပါဘူးစัจ जा မင်းတို့ဤထုံးစံနဲ့အိုးဖြူပြီး၅ပါးသီလယူပြီးဒီကလာမေတ္တာကရုဏာမုဒိတာဆိုတဲ့ဗြဟ္မဝိဟာရတရားပွားများမှတခါတည်းစัจ जा ကြီးကကောင်းငင်ကထွက်လာမှန်ပါဗျာငကောပါလာတာလားမပါပါဘူးအင်းစัจ जा လို့လှုပ်လိုက်တာ ਨੇ မှန်ပါပါစัจ जा ပေါ်လာစัจ जा ရာချောင်းလှုပ်လှုပ်လိုက်တာ ਨੇ စัจ जा ပေါ်လာဒီမှာလည်းနိဗ္ဗာန်ရာချောင်းလှုပ်တာလို့ခင်ဗျားတို့ရတယ်မှန်ပါပါ ဩနေလို့တော့ဖြင့်မရဘူးလို့ဆိုတာသိကြပါလားသိကြပါပါဩနေခင်ဗျားတို့ဘေးကလူကတော့ပြုံးနေပြီနော်ပြုံးစရာကြီးလဲအမှန်တန်ကောင်းတယ်ဆိုတာကခင်ဗျားတို့ရှက်စရာကောမကောင်းဘူးဟုတ်ပါဘူးဘေးကလူကလည်းပြုံးစရာကောင်းခင်ဗျားတို့ကလည်းရှက်စရာကောင်းမသိခင်တော့အော်တာတော့ဖြင့်ဩမသိရောဩနေတာကိုကိစ္စမရှိပါဘူးဟုတ်ပါလားအခုချိန်ပါတော့ဖြင့်မသိရောဩဘူးလဲမဖြစ်တော့ဘူးတို့အော်တာအလွဲပဲအထုတ်ဖို့ပဲသဘောကျပါလား အဲ့ဒါပဲနိဗ္ဗာန်ရှိမရှိပဲလို့ဆုံးမရချကြရှိတယ်တဲ့ဒါရင်ဗျာရှိပုံလေးပြင်ပြကနိဗ္ဗာန်အထုတ်တဲ့ပုဂ္ဂိုလ်ကဲအထုတ်စင်ပဲပြောပါတော့ဖေဟာနိဗ္ဗာန်ရအောင်အထုတ်ရင်နိဗ္ဗာန်ရတယ်ဆိုတော့အထုတ်စင်လေးပြောတော့ဒီမှာအထုတ်စင်ရောက်လာရိမ့်မိမလားတခါကြီးတဲ့တပ္ပတန်စိတ်တံပရပရမဏတိကရောတော်ရှေ့ကဥပဒနာနဲ့တော်တော်ကြိုးစားလိုက်စမ်းပါမှန်ပါပါ ရှေ့ကဘာနဲ့ကြိုးစားအဲဥပဒနာသမာဓိဋ္ဌိနဲ့ကြီးတရားဓမ္မတွေကြိုးစားနေတဲ့ကြိုးစားနေတော့အင်းဖြစ်ပြဖြစ်ပြဖြစ်ပြနဲ့ဥပဒနာမဲ့နေရကြိုက်ကြိုက်ကြိုက်ကြိုက်ကြိုက်ကြိုက်ပြီးသွားမှာပဲမသွားပဲဘူးလားအဲသွားရင်မှတ်တယ်နဲ့ပဲတဲ့တရားဓမ္မတို့တဲ့ဒီဥပဒနာသမာဓိဋ္ဌိရှုရင်ရှုရင်ရှုရင်နဲ့ဖြစ်ပြဖြစ်ပြတွေကမြင်နေသေးတာပဲမှန်ပါဘူးမြင်ရနေပြီဒီကလား တော်ရကြကြလို့ရှင်ရှုနေတဲ့ညာလေးဟာတကတကမတို့မမြင်တဲ့ပဲကူးတယ်မှန်ပါပါဖြစ်ပြမရှိတဲ့ပဲကူးတယ်မှန်ပါပါပထမဖြစ်ပြပဲလှဲ့မှန်ပါကျွင်းကျွင်းနဲ့ဘာဖြစ်သွားဖြစ်ပြမရှိတဲ့ပဲလှဲ့သွားတယ်ဒုက္ခတန်စိတ်တံပရပရမဏိကတော့ဥပ္ပန်ဥပ္ပါရံအတိတ်ကမိတ်တော်ဖြစ်ပြတွေလွန်သွားတယ်အနုကမအောက်ကမတီမဖြစ်တဲ့ပဲလှဲ့သွားဖြစ်ပြမရှိတဲ့ပဲလှဲ့တယ် ဥပအောင်ပါတယ်လို့အင်းငါကဥပဒနာညာတော့တော့ဖြစ်ဖြစ်ပဲလှဲ့နေခင်ဗျားတို့ရှုတဲ့ညာလေးရလေဖြစ်ဖြစ်ပဲလှဲ့နေအင်းနောက်ကြတာဒီဒီညာလေးကဘယ်ပဲလှဲ့သွားဖြစ်ဖြစ်ပဲဩဖြစ်ဖြစ်မရှိတဲ့ပဲလှဲ့သွားတယ်ဆိုတော့ဒီညာလေးရင့်လာတာကိုမှန်ပါပါဥပဒနာညာရင့်လာတာသိကြတယ်ဘယ်လိုဆိုကြပါငါကဖြစ်ဖြစ်ကလေးရှုနေတာလဲဘာညာနော် ဝိပဿနာသမာဓိဆိုတာမသေးကြဘူးလားသိကြပါဘူးအင်းသူရင့်လာတော့ဘယ်လိုမျိုးဖြစ်ပါတော့ဆိုတော့ဖြစ်ပြမရှိတဲ့ပဲသူလှဲ့သွားတဘောကြကြပါသူရင်လာတော့ဘယ်ပဲလှဲ့အင်းဖြစ်ပြမရှိတဲ့ပဲလှဲ့သွားတော့သေတံတို့ဖြစ်ပြနှစ်ပါးရိဥပါသမောမရှိခြင်းသည်သူခောနိဗ္ဗာန်ပဲကို ဖြစ်ပြနှစ်ခုမရှိတာဥက္ကမပါတဲ့နိဗ္ဗာန်ဒါပြန်သူဘယ်ပဲလဲသွားနိဗ္ဗာန်အင်းပရမရတာဥပဒနာညာတော့ကဘယ်ပဲလဲဖြစ်ပြပဲအင်းဖြစ်ပြပဲလဲနေနော်နောက်တော့ရှုပါများများများများလာတော့ဖြစ်ပြဖြစ်ရှိတဲ့ဘက်ကို तू မလှဲတော့ဘူးဘယ်ဘက်ကူပြောင်းတော့ဖြစ်ပြမရှိတဲ့ဘက်မရှိတဲ့သေးကြပါလားဘယ်ဘက်ကူပြောင်းသွားပါလိမ့်အဲ အဲ့ဒါတကကြီးတဲ့ဖြစ်ပြမရှိတဲ့ပဲကူးပြောင်းသွားတာတကကြီးတာနိဗ္ဗာန်မျက်မှောက်ပြုတယ်ဆိုတာအဲ့ဒါပဲလို့သိချဖြစ်တယ်မှန်ပါပါဗျာဘုကမောင်ကျေနပ်ပလားကျေနပ်ပါဗျာဖြစ်ပြရှိတဲ့ဘက်ကမှဖြစ်ပြမရှိတဲ့ဘက်ကတို့ကိုညာလေးကူးသွားတာဒီနိဗ္ဗာန်မြင်တာပဲမှန်ပါပါဖြစ်ပြကိုမြင်နေဥပဒနာသမာဓိရှိမှန်ပါဗျာဘုဘက်ကူးသွားပြီဖြစ်ပြမရှိတဲ့ဘက်ကူးသွားပြီကိုညာလေးဟာ အင်းရွှေမတ်တယ်မရှိပါလားမရှိပါလားတော့မသိဘူးလားသိပါပါဩဒုက္ခတွေမရှိတော့ပါလားဖြစ်ဖြစ်ဒုက္ခတွေမရှိတော့ပါလားလို့မသိဘူးလားသိပါပါအဲ့ဒီဒုက္ခမရှိတာနိဗ္ဗာန်ပဲမှန်ပါပါဒုက္ခမရှိတာပါခေါ်ကြနိဗ္ဗာန်ပါဗျာဒါဖြင့်နိဗ္ဗာန်ဆိုတာမြို့ကြီးလားပြကြီးလားဖြစ်ပြမရှိတာပဲလားဖြစ်ပြမရှိတာပါ ဖြစ်ပြမရှိတာပဲဆိုတော့ဆရာဓမ္မတွေကောင်းကောင်းသိကြပါလားသိပါပါဘုရားအဲဖြစ်ပြမရှိတာနိဗ္ဗာန်မရှိတဲ့ဘက်ကိုရောက်နေပါဘောလားလဲသိတာကမဲ့ညာပဲဖြစ်ပြမရှိတာကအဲမရှိပါလားလို့သိတဲ့ညာကမဲ့ညာပါဗျာဒါရင်မဲ့ညာဒီဒကာရမတို့ဩဥပဒနာညာရင့်လာတာမဲ့ညာခေါ်တာပဲမှန်ပါဗျာဥက္ကမဘယ်လိုမှတ်မလဲဥပဒနာညာရင့်လာတာ ဝိပဿနာဉာဏ်ရင်လာတာပဲခိုးကြမယ်မရဘူးဩော်ဒါဖြင့်ခမည်းတော်ကဉာဏ်ရှင်တက်နေဖို့မလို့မှန်ပါဘူးဝိပဿနာဉာဏ်သူ့ဟာသူရင်အောင်တိုင်းခမည်းတော်ကပွားများနေဖို့ပဲမှန်ပါဘူးသဘောကျလားငါပဲဉာဏ်ရောက်ပြီဆိုတော့လေကားတဲ့မှတ်ပြီးတက်နေလို့တော့မဖြစ်ဘူးမှန်ပါဘူးသဘောကျလေကားတဲ့မှတ်ပြီးတက်နေလို့မဖြစ်ပါဘူးဆိုတာသိကြပါလားသိပါပါဘယ်လေကားတဲ့မှတ်နေလို့ရှိရင်ဖြင့်ဓမ္မတို့ခုနှစ်ထည့်ရောက်ပြီးအမှ16ထည့်ရောက်ပြီးဉာဏ်16ပါးဖြင့်16ထည့်ရောက်လာပြီ ဘယ်သီလို့သိနိုင်လဲမလို့ဒါရှင်သာရိပုတ္တရာကသူ့ဉာဏ်နဲ့သူ ရေးထားတဲ့ပရိသတ်မီရာမက်မှာလာတာမှန်ပါဘူးရှင်စစ်တော့ဖြင့်တဲ့ဒကာရမတို့ဒီလိုတော့မဟုတ်တော့ဘူးတဲ့ဥပဒနာဉာဏ်ရဲ့တန်တာနဲ့ဖြားဆုံမဲ့ဉာဏ်ပဲကူးတာပဲလို့ရှင်သာသင်ကဟောထားပြီမှန်ပါဘူးဥပဒနာဉာဏ်ရဲ့တန်တာနဲ့မဲ့ဉာဏ်မဲ့ဉာဏ်ပဲကူးသွားတော့လေဒီအာယုံနဲ့ထူသွားမှန်ပါဘူး အဲဥပဒနာဉာဏ်ကဖြစ်ပျက်ကိုအောင်ပြုမဉာဏ်ကဖြစ်ပျက်မရှိတာကိုအောင်ပြုတယ်ဆိုတော့မသေးကြဘူးလားဒါဖြင့်ဒကာရမတို့ဥပဒနာဉာဏ်သင်္နံပလုံလောက်လို့ရှင်းရင်ဖြင့်မဉာဏ်နှစ်နံပလုံလောက်ဖို့ရခမည်းတော်ကဘာမှအဆိတ်ဆံမလိုဘူးမှန်ပါဘူးဥပဒနာဉာဏ်သာလင်ရင်တန်ဖို့သိရည်ကြီးတယ်ဆိုတာပေါ်လာကြပေါ်လာပါဘူးဒါဖြင့် မိလိန်နာမင်းကြီးကိုရှင်နာသင်ကဖြေတကဖြစ်ပြရွှေရင်မတ်တက်နဲ့ဖြစ်ပြမရှိတဲ့ပဲကူးသွားတယ်အဲ့ဒါနိဗ္ဗာန်ကူးတာပဲလို့ပြောလိုက်ပါတယ်မှန်ပါဗျာဒါမညာပေါ်တာပဲလို့ပြောလိုက်ဖြင့်သိကြသေးဘူးလားသိပါပါဗျာရှင်းပြီနော်ရှင်းပါကဲနောက်ဖြင့်မှဘုံညာပြောကြစို့